ဒီအနှစ်1339ခုနှစ်မယုံလာသံတရက်နေ့ဖြစ်တယ်။နိုင်အားဖြင့်မနေ့7နာရီနဲ့13မိနစ်လောက်ရှိပါတယ်။ဒီကနေ့ညသိန်းနာကျောင်းဩဝနာဝါသာကျောင်းရက်ချနဲ့ဘုဒ္ဓနာဤမွေးနဲ့အကျိုးနဲ့ပတ်သက်ပြီးတော့အားသက်ပြီးတော့ဘုမောရနာတရားရှိဥစွာနဲ့ဟောရမယ်။ ပြီးတော့မှရေစက်ချက်မမောရဏတရားဆိုတာကတော့ဒီလိုပြုလုပ်တဲ့ကုသိုလ်ကောင်းမှုဝမ်းမြောက်ဝမ်းသာဝယ်ပြည့်အောင်လို့ဝမ်းမြောက်ဝမ်းသာခြင်းနဲ့အကြောင်းအရာတွေကိုဟောပြတာပါပဲဒါလည်းပဲဒီမှာလူသားနဲ့ပုဂ္ဂိုလ်တွေကျောင်းဆောက်ပြီးလူသားနဲ့ပုဂ္ဂိုလ်ဆွံကျွေးတဲ့ဆွံကျွေးလူသားနဲ့ပုဂ္ဂိုလ်တွေလူဒါနာဤအကျိုးတွေဒီဒီသားတွေကြီးရပါပဲ။ ဒီရတဲ့ဒီတဲ့မလို့မိမိတို့သုဒ္ဓနဲ့ခန္ဓာလံခံမှပြီးဟောပြောလို့ရှိရင်အဲဒီအကျိုးအာနိသင်တွေကိုထပ်သိရပြီးတော့ဝမ်းမြောက်ကြကြွမှုဖြစ်တယ်အဲဒီလိုဖြစ်ရင်ကုသိုလ်စေတနာတွေထပ်တံတဲ့အတွက်ကျိုးပေးရလည်းပဲအထူးထက်တံပါတယ်ဒါကြောင့်ဒီမောရဏတရားဟောရလူဒါနပြုရမှာ အလူဤအကျိုးကိုသိလေလေအကျိုးများလေနေပဲအထာရဆရာဥပမာပေးတာဘုရားကပြိဿကြည်လည်းပဲတရားတွေပြောတာတွေပဲသာသင်ကောင်းတာနဲ့ညီမကြီးဒါကဥပမာပြတာရဲ့ရှင်သာရိပုတ္တရာကမြတ်စွာဘုရားလူတဲ့အလူတဲ့မြတ်စွာဘုရားကရှင်သာရိပုတ္တရာလူတဲ့အလူတဲ့အဲဒါအကျိုးပေးရတဲ့အခုတော့ဖြစ်ခဲ့လို့ရှိရင်ပေါ့ဒီမှာတော့ သမာဓိပုဒ်ပြတဲ့ယ ahanan ဆိုတော့အကျိုးတော့မပေးပါဘူးကုသိုလ်မဖြစ်ပါဘူး။ဗျာဒတ်ဆိုတဲ့ကရိယာဖြစ်ပြီးအဗျာဒတ်ဖြစ်။မြတ်စွာဘုရားဆိုတာအကျိုးပြမရှိဘူး။ကရိယာဗျာဒတ်လည်းဖြစ်အကျိုးပေးတတ်တဲ့တော်မရှိပါဘူး။အကယ်၍အကျိုးပါတဲ့အကျိုးပေးနိုင်ခဲ့လို့ရှိရင်ရှင်သာရိပုတ္တရာကဘုရားသူတာတဲ့မြတ်စွာဘုရားကရှင်သာရိပုတ္တရာသူတာကပို့ပြီးအကျိုးကြီးတယ်။ဘာကြောင့်လဲဆိုတော့ ဒါနရဲ့အကျိုးကိုရှင်သာရိပုတ္တရာလည်းသိနေတာပါပဲဒါပေမဲ့လို့မြတ်စွာဘုရားတော့မသိဘူးတဲ့မြတ်စွာဘုရားဒါနရဲ့အကျိုးတွေပို့ပြီးတော့သိအဲပို့ပြီးတော့သိတဲ့အတွက်အကျိုးပေးခဲ့လို့ရှိရင်မြတ်စွာဘုရားကသူရဲ့လူဒါနကိုပို့ပြီးတော့ကျိုးကြည့်ရဲ့လူကပုဂ္ဂိုလ်အနေနဲ့စဉ်းစားကြည့်မယ်ဆိုရင်တော့ရှင်သာရိပုတ္တရာသူသာတဲ့မြတ်စွာဘုရားသူသာကျိုးကြည့်တယ်လို့ဆိုတာ ဒီလိုယူဆရမှာပဲဒါရမတို့ဒါရနာတရားသူဟာပုဂ္ဂိုလ်ပဲကမငယ်ပဲနဲ့သူပေးတဲ့ပုဂ္ဂိုလ်ပဲကဒါနရဲ့အကျိုးအာနိသင်သိသိလို့ရှိရင်သိသလားကျိုးကြည့်ရဲ့ဒါကြောင့်အလူဒါနတွေရှိတဲ့ခါကာလကြာညာတော်များအနုမောဒနာတရားဟောရတယ်။ရသော်ဘုရားကအနုမောဒနာတရားဟောဖို့ရမင်းပြုထားပါရဲ့။အဲဒါအခုတော့ကြောင်း အစာအုပ်ယူရတဲ့အခါကာလမှာဆိုတော့ဒါကတော့သွားနိုင်တယ်ဗျချိန်ရတော့ကြည့်ပြီးတော့ဟောရမှာပဲလူဒါနာထဲမှာအကြောင်းလူဒါနာဆိုတာလောလောကူဖြစ်တဲ့ဥစ္စာမဟုတ်ဘူးသင်္ကန်းစွမ်းကြောင်းဆေးပစ္စည်းလေးပါလဲသင်္ကန်းဆိုတာလည်းပဲနည်းနည်းလူလည်းဖြစ်နည်းနည်းလူလည်းဖြစ်တာစွမ်းဆိုတာလည်းနည်းနည်းလူလည်းဖြစ်နည်းနည်းလူလည်းဖြစ်သေးဆိုတာလည်းပဲ အဲဒီမကြမ်းမာတဲ့ပုဂ္ဂိုလ်ရဲ့ခြေအနေရနည်းနည်းသူလည်းဖြစ်တာနည်းနည်းသူလည်းဖြစ်တာပဲဒါရီသိပြီးတော့မကြည့်ကြပါဘူးအရင်ဒီသိပြီးတော့မလုံးကျောင်းလာတော့နည်းနည်းနဲ့ဆောက်လုပ်ပြီးတော့သူတို့ဖြစ်ဘူးကျောင်းဆိုတာအဲတော်သိရင်နေဖြစ်ရင်ကျောင်းလေးဆိုရင်တော့ဒီဝါနဲ့တက္ကာနဲ့တဏီမိုးတငယ်မိုး သိရမိုးနဲ့ဆိုရင်ဒီလိုအကြောင်းကလေးကတော့ပြင်လည်းကူဖြစ်เสียအကြောင်းရှိပါရဲ့အတ္တရဲ့အကြောင်းဆောက်ပြီးလူသားမယ်ဆိုရင်ကလွယ်တဲ့ဥစ္စာမဟုတ်ဘူး။ဒါတော့ဒီပစ္စည်းလေးပါသူထဲမှာအကြောင်းလူသားနာသူကခြေကအရင်းနေအားဖြင့်အကြီးကျယ်ဆုံးဖြစ်ပြီးတော့နေတာပဲပြီးတော့စားလို့ပြီးတော့လူသားထားရင်လည်းသူကသင်္ခါရကြီးနေတာဟိုဟာကြီးကတော့နာနေကုန်သွားတာပါပဲ။ အဲဒါကြောင့်ဒီကျောင်းလူမောရဏတရားကတော့ဟောဝင်ရည်ကြည့်ပါရဲ့ကျောင်းလူသားချင်းစဖြစ်ပေါ်လာအောင်လေးနဲ့နည်းနည်းတော့ပြောအောင်မယ်မြတ်စွာဘုရားတရားပွင့်လာပြီးတဲ့နောက်ဒဇွန်လာရင်နေရာဘုရားဖြစ်ပြီးဝါဇွန်လာရင်နေမှာဓမ္မစကြာတရားဟောတယ်အဲဒီကနေပြီးတော့ရှင်ကုဏ္ဏညတရားတွေရပြီးရှင်ဖြစ်ရဟန်းဖြစ်တောင်းပါလေမြတ်စွာဘုရားကအေးလေးဥခေါ်ပြီးရဟန်းပြုပဲအဲဒီကစပြီးတော့ မြတ်စွာဘုရား၏သာသနာညာတစ်ပါးစပြီးပေါ်လာနောက်ရှင်ဝါပါတို့ဘာရိယတို့မဟာနာတို့တတိတို့လည်းရအားထုတ်သောတော်ဖြစ်တဲ့အခါမှာရှင်ကြည်ညာဖြစ်တောင်းပါလို့မြတ်စွာဘုရားအဲဒီလေးကိုပေါ်ပြီးတော့ညာပြုပြီးညာငါးပါးရအဲအနတ္တလက္ခဏာတို့ကိုဟောကြားတဲ့အခါတရားနာရဲ့အဲဒီငါးပါးတို့ညာနာပြုကြတယ်အဲဒီကနာပဲရှင်ရသအမှုရှိတဲ့95ပါးအဲဒီပုဂ္ဂိုလ်တွေလည်းဆိုရည်သာသနာတော်မှာ ။အာရောက်ပြီးတော့တရားနာကြ။တရားတွေရပြီးတော့ရှင်ပြရဟန်းပြတောင်းမှလည်းမြတ်စွာဘုရားအေးဒီပေါ်ပြီးရဟန်းပြုပေး။အဲဒီနေ့ဝါထဲမှာအားလုံးသံဃာတော်ဤအတွက်60ရပါတယ်မြတ်စွာဘုရားနဲ့တပတ်ဆိုလို့ရှိရင်ရဟနာ60တိတပတ်60နဲ့တပတ်အဲဒီဝါကျော်တဲ့ခါကာလမှာရဟန်းတော်တွေလည်းသူတို့ရည်သားတွေလှည့်ပြီးတော့တရားဟောဖို့မြတ်စွာဘုရားမိပြီးမြတ်စွာဘုရားကိုယ်တော်နဲ့လည်းသူဝေလာ တော်ကိုကြွတော်မူလေကုရုဝေလာတော်ရောက်တော့ကုရုဝေလာကတော်အမှုရှိတော်ယသိတွေဒါတရားပြအောင်လည်းရှင်းဥစွာဘိညာဉ်နဲ့တကိုးတွေပြရပါတယ်အဲဒီကဒါတရားဖြစ်ပြီးတော့ရဟန်းဖြစ်တောင်းပါလည်းမြတ်စွာဘုရားအေးဒီပေါ်ပြီးရဟန်းပြုပေးကုရုဝေလာကတော်အမှုရှိတော်ယသိတဲ့ထောင်အဲဒီယသိတဲ့ထောင်ကိုအာရိဒအရိယာတော်ဆိုတဲ့တရားကိုဟောကြားလို့နာပြီးတော့ဉာဏ်နာဖြစ်ကြတယ်အဲဒီကနောက်ကို ညာနာတထောင်ရင်းတွေကမြတ်စွာဘုရားရာဇီုံမြို့ကိုချွတ်တော်မူရဲ့ရှိရဘုရားမဖြစ်ခင်တော့ဒိဋ္ဌိတာရမင်းကြီးကပင့်ထားဦးတယ်ဘုရားဖြစ်တဲ့အခါကလာသူဌာနကိုရှိခိုးတော့ကြွပါလဲပင့်ထားတယ်အဲဒါကြောင့်မြတ်စွာဘုရားကြွတော်မူအဲဒီကြွရောက်တဲ့အခါကလာမြတ်စွာဘုရားအဲမြတ်စွာဘုရားဟာဒိဋ္ဌိတာရမင်းကြီးကဝေလုံးဟောကုညင်တော်ကြီးဆိုတာကို တူတန်းပါတယ်အဲဒီဥယျာဉ်တော်ကြီးတဲ့အဆောက်အဦတွေတော့ရှိတော့ရှိတော့ရှိစရာပါပဲဒါပေမဲ့အဲ့ဒီတုန်းကသာဥလူသားနဲ့အတိတ်ပဲသာဥမှာနေဝထိုင်မှုရဲ့ငကြားတာတွေမပါသေးဘူးအဲဒါဥယျာဉ်တော်ကြီးကျောင်းအရာဖြစ်နေလူသားနဲ့အဲဒီကလူသားပြီးတဲ့နောက်ဒီနေ့တော့ခါကာလမှာရာဇဝင်မြို့ကရဲကြီးကမနေ့စောစောမြို့ပြင်ကိစ္စကြီးတို့ထွက်လာတဲ့အခါ ။ဉာဏ်တော်တွေသူတို့နေရာအသီးသီးကနေပြီးဆွမ်းခံမှုရကြွလာတာတွေမြင်ရတယ်။သူကလည်းသိပင်အောက်ကသူကလည်းတောင်ဆောင်ကသူကလည်းပဲခြိုင်နေကသူကလည်းတောင်ကောင်းတွေကသူကလည်းခြုံမှုထဲကသူကလည်းပဲတော်ရိုးပုံမှန်တွေကသူလည်းပဲအင်းလေးမြင်ရကပဲကြွလာတယ်။ပါတာရိကေနဗိက္ခာနေန ညိုပဲရှေ့တော့သွားပုံလေးကညိုပဲပဲဘာသာရိကနာသိက္ခာနေနဲ့နောက်တော့ပြန်ဆုံးပုံကလည်းညိုပဲပဲအဲညိုပဲဖြစ်တဲ့တဲတဲ့ကြည်ချင်းလူဆောင်ကြည်ချင်းကိုယ်ချင်းဆန်ချင်းဟောအမှုရာတွေညိုပဲတွေပဲညိုပဲဆိုကြားကြမှာပဲလို့မတိပဒံဒေသနာတော်အရာကိုယ်မူရာဖြစ်တိုင်းစိတ်မူရာဖြစ်တိုင်းဝေဒနာဖြစ်တိုင်းသဘောတရားဖြစ်တိုင်းရှုမှတ်နေရင် ကိုယ်မူရတွေဟာလည်းပဲကြီးညိုဝယ်ဖြစ်နေတာပဲကိုယ်ယုတ်ကားတွေမဟုတ်ဘူးအဲအတိအမှန်မရှိတဲ့ပုဂ္ဂိုလ်တွေကကိုယ်ကားတွေရှိတာမဟုတ်ဘူးဟောရင်လည်းအင်းအင်းမြေမြေရကြည့်ရင်လည်းအင်းအင်းမြေရတက်တဲ့ချီတွေကြည့်ရင်လည်းအင်းအင်းမြေရတတိကင်းနေတဲ့ပုဂ္ဂိုလ်အင်းအင်းမြေရပဲနဲ့ဖြစ်တယ်အခုတော့တတိနဲ့မှတ်ကြည့်နေတဲ့ပုဂ္ဂိုလ်တွေဖြစ်တော့ ဒီညိုဝဲကိုယ်မူရာနဲ့ပြည့်စုံနေတယ်အဲ့ဒါကိုအထေကြီးကမြင်ရတော့အရာပြာဖြစ်ဒီကိုယ်တော်ရင်ကျင့်ပုံနေဝင်တာအနန္တညိုစရာကောင်းတာပဲဒါပေမဲ့တော့နေရာထိုင်ရာတွေကမကောင်းဘူးဒီပင်အောက်တို့တောင်ဆောင်တို့စသည်ဖြင့်နေရာတွေကဘာမှကောင်းတာမဟုတ်ဘူးဒီထဲမှာမွေတို့ကင်းတို့လည်းပဲအနေရရှိနိုင်တာပဲဖြစ်နေလည်းပဲ တော်ရတွေပါလေဆိုတော့ဘုရားကတော့တော်ရတွေပြီးဝင်ရပါတယ်အဲဒါရဲ့ဒိဋ္ဌာန်တွေပါလေဘေးရန်လည်းရှိနိုင်တာပဲအခုအေးစားတွေဘေးရန်အန္တရာယ်လည်းရှိနိုင်တာပဲကျောင်းဆောက်ဦးလေးနဲ့ဆိုရင်ပို့ပြီးတော့နေရာကြမှာပဲဒါပေမဲ့တော့ကျောင်းဆောက်ဦးဆောက်ဦးလည်းဒီကိုတော်တွေကနေမှနေပါမလားမသိဘူးမိတ်ပြေမှဆိုပြီးတော့အဲဒီတကယ်ကြီးကသူတို့ရမြင်ရတဲ့ရဟန်းတော်တွေကိုချင်းကပ်ပြီးတော့မေးပါတယ် ရှင်ပြတော့တတိတော်အကြောင်းဆောက်ပြီးတော့လူသားညင်တယ်။ကျောင်းဆောက်လူသားရင်ရှင်ပြတော့ကျောင်းမှာနေပါမလား။ဆိုတော့ရဟန်းတော်တွေကဖြေပြတယ်။ဒါကြီးယခုဒီတော့မြတ်စွာဘုရားကကျောင်းနဲ့နေရမယ်လို့ခွင့်ပြုတယ်ဘူး။ဘုရားကမြတ်စွာဘုရားခွင့်ပြုတာဆိုဘာမှမလုပ်ဘူး။မြတ်ကြီးရဲ့ကောင်းတဲ့ရဟန်းတော်တွေပါပဲ။မြတ်စွာဘုရားခွင့်ပြုတယ်ကဘာမှမလုပ်ဘူး။ ညဇောပြလျှောက်ထားကြည့်အောင်ပါပဲအเจ้าနဲ့နေကောင်းသလားမနေကောင်းသလားမသိဘူးဘုရားကသိတင်အောင်ရတာအဲသိတင်အောင်ရုပ်ကမှုလို့ကျင်းဝိညာဉ်နဲ့နေလို့ရှိရင်လည်းအဘောဂာတိကတူတယ်အဲဒီလိုနေရအဲဒီညာတော်ရညဇောပြကိုလျှောက်တယ်ညဇောပြကခွင့်ပြုပါတယ်နုဇာနာမိဒိကိုသစ္စာလေနာနိကုံးဝဒနာ၅ခုခွင့်ပြုတယ်ဝိဟာရအာရယောဂအာမိယံ ပါသာရံဘူဗံဆိုပြီးတော့ငါတို့ပြည့်ပါရဲ့တရားကခေါ်တဲ့မြတ်မိုးကြောင်လေးပဲမိုးကြောင်အဲ့ဒါရောကခေါ်တဲ့တစ်ဆောင်မိုးရဲ့ကြောင်ပါသာရခေါ်တဲ့ထွတ်ချတာတဲ့ပြတ်တာကြောင်အမိယခေါ်တဲ့အထွတ်မပါတဲ့ဥဒ္ဒိုက်တဲ့ကြရင်ကြောင်ဘူကခေါ်တဲ့တိုင်းကူအဲ့ဒီငါးပါးသောသောက်လေးနဲ့ပါဗျာသင်ကြည့်လေသင်ကြည့်လိုက်ပါလေအဲ့ဒီဟာစပြီးတော့တောင်းတယ်သင်ကြည့်တယ် မပြုတော့ဘူးအရင်ကအကြောင်းဉာဏ်ရမယ်ဆုံးဖြတ်တယ်။ဒါကြီးအကြောင်းညာတယ်တတိယဒါညာညာတတိယတဏှာနဲ့အကြောင်းပေါင်း60 60ကျောင်းပေါင်း60တဏှာရ60ဆိုတော့နေပြည့်အကြောင်းလေးတွေဒီမှာမှာအဲဒါပြောရဲဝါရသစ္စာရသံသိမတိုင်လေးနဲ့ဒါလည်းသက်္ကာတို့ဒီနိကာတို့ဒီချင်းဖြစ်မှာပေါ့အမိုးကလည်းပဲဒီနိမိုးတက်မြမိုးတက်မိုး တော့အကြောင်းလေးဖြစ်မှာပါပဲအဖြစ်လည်းပဲဘာဖြစ်မှန်းပြောရဝါကြနေပါလေခင်မြင်နေခင်နာခင်မကြည့်ရတဲ့မြည်ကြီးပေါ်လည်းဖြစ်ရင်ဖြစ်မှာတယ်မှာမြည်ကြီးမြည်ကြီးပေါ်လည်းပဲကွယ်တော်တယ်ကတဲရင်ကလေးများတယ်အဲ့ဒါလည်းဖြစ်ခြင်းမှာအဲ့ဒီထဲမှာကရင်လေးပါရင်ကရင်သုံးရတာပေါ့ကျောင်းဝန်း60ဆောက်လုပ်ပြီးတဲ့အခါမြတ်စွာဘုရားလျှောက်တယ်ပြီးတော့ကျောင်းဝန်း60ဆောက်လုပ်ထားပါတယ် အဲဒီကြောင့်မ60ဘာအကျိုးလိုလိုလုံးဆိုတော့ပုံညာထိကိနာသက်ကထိကိနာပုံညာထိကိနာကောင်းမှုကိုအလိုရှိသည်ဖြစ်၍သက်ကထိကိနာနတ်ပြည်နတ်ရွာလည်းအလိုရှိသည်ဖြစ်၍မေနရာကျွန်တော်ဒီသတိဝိဟာရ60တော့အကြောင်းတို့ကိုသာရာပိဒဆောက်လို့ဇာပါကုန်ပြီအဲအကြောင်း60ဆောက်လို့ထားပြီးပါပြီအဲဒီမှာသက်ကထင်တာအဲပုံညာထင်တာ ဒီချမ်းသာနာချမ်းသာဘယ်တော့မှနိဗ္ဗာန်ချမ်းသာတာဒီတစ်သိရသိရင်မှသိတယ်အဲဒီချမ်းသာနာချမ်းသာရစေနိုင်တဲ့ကောင်းမှုဖြစ်စေခြင်းလို့တဲ့တက္ကတိကေနနတ်ပြည်နချမ်းသာတဲ့လူရှိလို့နတ်ပြည်ဖြစ်ခြင်းလို့ဒီသောက်တွေသောက်ပါလေအဲဒီတော့မြတ်စွာဘုရားကြောက်ထားတယ်အဲဒါလည်းစဉ်းစားကြရတဲ့ချက်တစ်ခုပါမြတ်စွာဘုရားအဲဒီကောင်းမှုလို့ရှိလို့နတ်နတ်ပြည်ရောက်ခြင်းလို့ထူထားတယ်ဆိုတာလေးပေါ့ မပြင်းပါဘူး။အာတရားတရားကြတဲ့ကိုနိဗ္ဗာန်လိုချင်လို့ဆိုပြီးတော့ဒီလိုမှကောင်းမယ်။တရားမပြင်းပြင်းမပေးဘူးလို့သူ့တိုင်းပဲဒီကကောင်းမှုဖြစ်ခြင်းလို့နတ်ပြည်ရောက်ခြင်းလို့ဒီတိုင်းပဲထားပါတယ်။အဲတော့ဒါလည်းပဲမျက်မရှိတဲ့ဥစ္စာလည်းဖြစ်ရမှာပါပဲ။ဒါကြီးအပြည့်ရှိတဲ့ဥစ္စာဆိုလို့ရှိရင်တော့သက်သာပြအကျင့်ပေးမှာအဲဒီကြောင့်တွေကိုဘယ်လို ဤတန်းနေရပါမလဲဘယ်လိုထူထမ်းရပါမလဲဆိုတာကိုမြတ်စွာဘုရားလျှောက်တဲ့မြတ်စွာဘုရားသာဓုဒိတသအာဂတနာတသသံဃတပဋိဌာပေဟိအာဝတိသူရွယ်တဲ့ထွေးကြီးဒေသတိဝိညာရေသူ60သောကျောင်းတော်ကိုသာဓုဒိတသအရာလေးမျက်နှာနဲ့ဆက်ဆိုင်သောအာဂတနာတသသာပြီး လာလတဖြစ်သောသံဃာသံဃာအာဒိဋ္ဌာသိဟိဒီပါစေတော့သုဒ္ဓမာတော်အဲအရာလေးမျက်နှာမှာရှိတဲ့သံဃာတွေနဲ့ဆိုင်တယ်ဒါရဲမဟုတ်ဘူးဘယ်လိုလဲဘာကြမဟုတ်ဘူးသင်္ဃာ၁၀ပါးတည်းလည်းမဟုတ်တရားတစ်ထောင်တည်းလည်းမဟုတ်အရာလေးမျက်နှာမှာရှိတဲ့သရုပ်တိတသံဃာဒါရောက်ပြီးသားလည်းရှိတယ်မရောက်သေးတာလည်းရှိမယ်အဲဒီအချိန်မှာ ဒီသက်ကြတဲ့ခင်ရောက်နေတဲ့ပုဂ္ဂိုလ်လည်းရှိမှာပေါ့။ရောက်ပြီးတဲ့ရှင်မြေဥသေးတာလည်းရှိတယ်။အဲ့ဒီတန်ခါတွေအကုန်လုံးရည်သက်ချပါ။အဲအကုန်လုံးကိုထူရမှာတဲ့။အဲဒီတော့မရှိပါနဲ့။အဲဒီတော့မရှိတော့အရေးကြီးမြတ်စွာဘုရားနဲ့တကွသံဃာတော်တွေဆုံးပင့်ကပ်ပြီးတော့အဲကျောင်းမ60ကိုသရုပ်ဒီသာအာဂတနာဂတသံဃာအစုရန်သံဃာကဈေးမှာပေါ့။ညာဘုံသံဃာကဈေးမှာ သံဃာတော်အသုဓမ္မာကြီးဆိုရင်အဲဒီတိုင်းပါပဲသတိတသံဃာသုသာသူကအကုန်လုံးသူတော်နေတော့ပဲအနိဗ္ဗာန်ရှိတဲ့ပုဂ္ဂိုလ်တွေနေရမှာပေါ့အကြောင်း60ဆိုတကြောင်းတပါးဆိုရင်အဲဒီတပါးပဲနေလို့ရမယ်ပြည့်ပုဂ္ဂိုလ်တွေနေလို့မရအဲဒီလိုပဲသူသာကတော့သံဃာတွေအကုန်လုံးကိုသူသာပဲနေတော့အသိနေတဲ့ပုဂ္ဂိုလ်တွေရောက်နေတဲ့ပုဂ္ဂိုလ်တွေသတင်းသုံးနေကြတာပါပဲအဲဒီ လူဒါနအကြောင်းပြီးမြတ်စွာဘုရားအနုမောဒနာတရားဟောထားတယ်မြတ်စွာဘုရားဟောထားတဲ့အနုမောဒနာတရားအကောင်းဆုံးဆရာမှာမဟုတ်တော့ဘုရားဟောထားတာအဲ့ဒီအနုမောဒနာတရားနာရင်တရေကြီးအကြောင်းကြတော့လေဒီတရားဟောတာပဲသိထွင်ပြီးမဟောပါဘူးညာဝိသခာရကမာကြီးအကြောင်းဆောက်ပြီးလူဒါနတော့လေဒီတရားဟောတာပါပဲဒါမြတ်စွာဘုရားသာရဏတော်မှာဘာငါလူဒန်းဘာငါလူဒန်းနဲ့အကြောင်းနေဆောက်ပြီးလူဒန်းနဲ့လူဒန်းနဲ့ ဒီအနုမောဒနာနဲ့တက်ဆိုင်လာပါပဲမြတ်စွာဘုရားဟောတာတဲ့အနုမောဒနာလည်းပိတံဩနံပတိဟံတိတရောဝါလာမိဂာနိသာသရိတပိသမကတိသီပိရေသာရေဟုတ်တိယောဝိဟာရောကြောင့်လေးပိတံသအေကောလကံဩနာသပုဂ္ဂလောပတိဟံတိပဲ၆တာကာဝေရတဏိတာဤကြောင်းဆောင်မရှိပဲနဲ့အမိုးလည်းမရှိကာလည်းမရှိဆိုလို့ရှိရင် အေးကြချင်းအေးတာပေါ့လေပူကြချင်းလည်းပူတာပဲအာနာကကွယ်မရှိဘူးတစ်ပင်အောင်နေတစ်ပင်ကနည်းနည်းပါးပါးကကွယ်ရအဲသာဝမရှိရခြင်းဒီအေးပူတွေနှိမ့်ဆက်သာဝရှိရင်လည်းဒီကြောင်းသာဝကအေးအန္တရာယ်ကိုလည်းပဲကာဝတန်းနေတယ်ပူအန္တရာယ်ကိုလည်းကာဝတန်းနေတယ်တော့ထို့ပြင်ဝါလာနိဂာနိသာအာယတိသံဘေးတို့ကိုလည်းတရားတိကွယ်ချပဲကြောက်တတ်၏တာမြင်တတ်၏ အာရဒိဋ္ဌာန်တွေတောရမှနေလို့ဆိုရင်ခြေဓမ္မတောထဲမှနေလို့ရှိရင်တိတိကြားလို့ခြေဓမ္မအိန္ဒိယမှာရှင်လေးတွေရှိတယ်ပြီးတော့အိန္ဒိယမှာရှင်လေးမရှိဘူးပြောတယ်အာဖရိကမှာတော့ရှိအဲဒီပြန်လဲဝက်ဝန်လို့ဒီလိုလူအနေပြုရတဲ့ဒိဋ္ဌာန်တွေရှိတာပါတော်တယ်ဆိုတော့အဲဒီတော့ကာယဘေးရန်အန္တရာယ်ဒိဋ္ဌာန်အန္တရာယ်တွေကိုလည်းကာဝေတားမြင်နိုင်တယ် သတိတပိသမဂတိတိတိသာရဟုတ်စီရောသတိတပိသမွေကင်းတို့ကလည်းကောမဂတိသမက်ခြင်းတို့ကလည်းကောတိတိရေသမြင်းလေးတို့ကလည်းကောဟုတ်စီရောစာပြီးမိုးရည်ရင်တို့ကလည်းကောမတိဟန်ဒီကာဝေတန်းနေတတ်၏မွေရကင်းနေကျောင်းဆောင်မရှိဘဲနဲ့ပြင်မဲ့မှနေနေတယ်ဆိုရင်အာမွေရကင်းနေဆိုတာရရတာရှိတာပဲ စောရဲတာမဟုတ်ဘူးရွာရဲပါလေလည်းရှိချင်းရှိတာမြို့ရဲလည်းရှိချင်းရှိတာဒါတွေကတော့ကင်းစရာနေရာကရှိပါတယ်ရတယ်အဲ့ဒါတွေလည်းအကြောင်းဆောက်ကကာကွယ်ရတဲ့ရှင်နေမဲ့တယ်ရှင်မဲ့တယ်ဆိုတာတော့တော်တယ်လည်းရှိတာမျိုးလည်းရှိတာကြွားတယ်လည်းပြည့်လို့ပါပဲအသာဝင်ရှိလို့ရှိရင်သူတို့ဝင်နေဝင်ထက်ကျင်နေကြွအသာဝင်နဲ့တကားပိတ်ထားလို့ရှိရင်တော့အာဘယ်လိုမှမနိုင်ဘူး ကာဝယ်နိုင်တယ်ခင်ဗျမဲ့တယ်။ဆောင်းလာမှအလွန်အေးတဲ့နှင်းလေရှိတယ်။ချိုးကြဒီမှာသိအေးတာတောင်ပေါ်တွေပါလေရတယ်။မနာအေးတဲ့လေရှိနာအေးတာအဲဆောင်းမရှိဘဲနဲ့ဒီမဲ့နေလို့ချင်းတော့သာမန်ပုဂ္ဂိုလ်တွေနေနေမှာဦးနေတာ။ယောဂဝေဒနာလည်းဖြစ်နိုင်တယ်၊သိမဲ့ဆောင်းသိပါနိုင်တယ်။အဲဒီနှင်းလေနာအေးတာတွေကိုလည်းကာဝယ်နိုင်တဲ့မိုးရေရင်လေအခုဒီ ။တောင်မျိုးတို့လိုမိုးတွေသိရွာတွေရကတော့မိုးရတယ်ပဲ။အမြဲပြုတာမိုးရည်တွေလည်းကာပဲနိုင်တယ်။ရောဝါဒတဘောဘောရောသင်္ဇာတပတိဟိမြေတိ။ဒေနာသင်္ဇာဒုက္ခသင်္ဇာဇာယိတုံဇဝိပါတိတုံ။ရောထွက်ခြင်းဘောရောကျမ်းမ်းသောဝါဒတဘောစလေနေဟုရောင်းကိုလည်းပฏิညာတိကဝတာမေတ္တဤ။ကျမ်းမ်းနဲ့လေဒီကျမ်းနဲ့ လေချမ်းတွေလေဘူးတွေလေအေးတွေလည်းရှိတာပဲအကြမ်းတွေတိုက်လာလို့ရှိရင်အဲဒါတွေလည်းပဲအကြောင်းမရှိရင်သူကဒုက္ခရောက်တာပဲနေဘူးရောင်နေဘူးရောင်ကလည်းအသာဝင်ရှိလို့ရှိရင်ဘူရာနဲ့သစ်ပင်ရောက်နေရင်သစ်ပင်ကလည်းအရွယ်ကြီးစိတ်စိတ်နဲ့ဆိုရင်တော့လုံရင်စိတ်စိတ်မို့လို့ရှင်သစ်ပင်ကလည်းတဲလုံတာမဟုတ်ကျောင်းဆောက်ကတော့အကုန်လုံးလုံနေတာပဲဒါကြောင့်မန္တန်ကျမ်းနဲ့လေဘူးတွေနေဘူးတွေလည်းပဲ ကာဝေတာမြစ်တတ်တယ်ရှင်းကပိတံအုံနာအုံနာရအပူရှင်းနာပါခဲ့ဒီမှာလည်းအာတပနေဘူးဆိုတာပါအပူနှစ်ခုချမ်းအနေတော့ထားတာကြာရမချအောင်ရှင်းကအုံနာကြောင့်မီးဘူးဆိုပြီးတော့ဖွင့်အဲ့ဒါတော့နေသိကျင်းပါလေကျောင်းကမီးဘူးကိုကာဝယ်ဖို့ဆိုတော့ကျောင်းသားမှမီးတော်မှပဲဒီကာမကာဝယ်ဒီနေ့ကာဝယ်ရံချင်းယာရီဥလို့အပူလဲ ဖြစ်နိုင်ပါတယ်ဝိနည်းတက္ကရာမာရယာတိဥရုပူကိုကြရထားပါတယ်ဒီကြနဲ့ဥနာယာတိဥရုပူပဲယာတိဥရုကြောင်းပြုပြီးတော့အေးတာပူတာရှိတယ်အဲဒီတော့ရှိကပူပဲယာတိဥရုကြောင့်ဖြစ်တဲ့အပူဒီကနောက်ကပူရတဲ့မြေပူရောင်ထိုးပြီးတော့ပူတဲ့အပူအဲဒီတော့ဘေးအန္တရာယ်ကဝိတာမြစ်တဲ့ဒီဘေးအန္တရာယ်ရှိနေလို့ရှိရင် ဘာမှတရားမလို့တော့မှတက်တက်တာကနေနိုင်ဘူးဆင်းရတာပဲတရားထုတ်တဲ့ပုဂ္ဂိုလ်တွေမှလည်းတရားအနောက်ချက်ဖြစ်တာပဲအခုတော့ကျောင်းဆောက်ဝါဒီဘုရားအန္တရာယ်ကဘာတားနေပြီးတော့ထားတော့ဒေနာချင်းစသိအောင်နေရာလုံးကလည်းအသုံးကြပါတယ်အာတရားထုတ်တာမပြောသေးဘူးရှင်ရတာကနေဖို့အင်္ဂါတော်နဲ့ရှင်ရတာနေဖို့ရတယ်လို့နေဖို့ရတယ်အသုံးကြပါတယ်ဒုက္ခချင်းစချမ်းသာဖို့ရတယ်အသုံးကြပါတယ် တရားထုတ်တာမဟုတ်ဘူးရိုးရိုးချမ်းသာဇာယိတုံဇာဝိပါတိတုံဇာယိတုံဇာဇံဝင်စားရန်လုံးငါလည်းသုံးကြပါလေသမထဇံတွေဝင်စားဖို့ဇံရအောင်ရှုဖို့အားထုတ်ဖို့အဲဒါလည်းသုံးကြတဲ့ကြောင်းကာကွယ်မရှိလို့ရှိရင်အပြင်မှာကအာယုံမျိုးမျိုးရင်မြင်ပြီးတော့စိတ်တွေကကြံ့လွန်မယ်ဆိုကြံ့လွန်နိုင်တယ်အဲဒါအကြောင်းလည်းရှိပါတယ်နောက်ပြီးတော့ခန္ဓာအေးဘူးစားပြီးဘေးရန်အန္တရာယ်ကြောင့် သမာဓိနေရာပဲဖြစ်နိုင်တယ်။ကျောင်းကနေဝင်ပြီးတရားနှလုံးနဲ့အားထုတ်နေရင်ဘယ်မှလည်းမမြင်ရတော့စိတ်ရမပြန်းနိုင်ဘူး။ကျန်လို့မူတတ်တာပါလေ။ဒါမဲ့စိတ်ဆိုတာပိတ်ထားလို့တော့ရတာမဟုတ်ဘူး။တရားတရားနှလုံးနဲ့ရှုမှတ်နေရင်စိတ်တွေကကြားထွက်တာလည်းနည်းနည်းတော့ရှိတာပဲ။သမာဓိမရသေးခင်တော့ထွက်တာပါပဲ။သမာဓိရပါရင်တော့လည်းမထွက်ပါဘူး။ဝိရအန္တရာယ်မရှိတဲ့အတွက်သိချလည်းချမ်းတယ်အားထုတ်ရတယ်။သမာဓိရဝေရတွေ့တာဒါကြီးတော့ဇာဝင်ဇာဝေရလည်းသုံးကြရဲ့။ ဝိပါဒိကြောင့်ဇာဝိပါဒနာရှုရလုံးအားလည်းဟောဒီဖြစ်ပါသည်ဝိပါဒနာလို့ရှုဖို့လည်းသုံးကြပါတယ်ဝိပါဒနာရှုတာကိုယ်တည်းကယုံနာနေဖြစ်တိုင်းဖြစ်တိုင်းနေတိုင်းရှုရဒီနေ့မှာဆိုလို့ရှိရင်တော့အဲမြင်တာတွေကြားတာတွေအဲဒါတွေလည်းပဲလိုက်ရှုနေရတယ်နည်းနည်းပြန့်လွန့်တာပေါ့မြင်ရည်ရောက်ပြီးစိတ်ရောက်သွားလို့ရှိရင်အဲဒါလည်းရှုရတာနည်းနည်းအလုပ်ပေါ်တော့ကျောင်းသားထဲမှာဆိုတော့နည်းနည်းဒီ သိမပြတော့သမာဓိရတယ်သမာဓိရတော့ဝိပဿနာဉာဏ်နဲ့ဖြစ်လွယ်တယ်ဒါရည်ကြည့်ပါလားဝိဟာရဒနာသံဃာသဧကံဗုဒ္ဓေနဝနိဒံဒါလည်းဝင်ရသော်ဗျာကျောင်းလူဒါနာအမြတ်ဆုံးလို့ချီးကျူးထားပါတယ်သံဃာသံဃာတော်ဝိဟာရဒနာကျောင်းလူကိုဧကံအမြတ်ဆုံး၍ဘုရားနာမြတ်စွာဘုရားဒီဝဏိတံချီးကျူးတော်မူပါ၏ အဲเจ้าလူကအမြတ်ဆုံးပဲတဲ့သူတကာထဲမှာသွားလူလည်းပဲအကျိုးကြီးတာပါပဲလူလည်းလူတာပါပဲဘာသာတော်ရဆမ်းမရှိပဲနဲ့ဘုမစားပဲနဲ့မနေနိုင်မလဲနေနိုင်ဘူးသာသနာတရားရေးတဲ့အကျိုးများပါတယ်သင်္ကန်းကလည်းပဲလူတာပါပဲဆေးပစ္စည်းလည်းလူတာပါပဲလူလို့ရှိရင်အကျိုးလည်းကြီးတာပါပဲဒါပေမဲ့လို့เจ้าလူကတော့ပိုပြီးအကျိုးကြီးတယ်သွားလို့ရှိရင် သူဝိသေသကျိုးကတော့ခွန်အားကလားဒီမှာချင်းကျိုးများတယ်ရစေနိုင်တယ်သင်္ကန်းလို့ရှိရင်ကျိုးတွေစပါခြင်းအထူးကျိုးတွေပေါ့စိတ်ရင်ကျိုးတွေလည်းပေးရပေးပါစီမီလို့လို့ရှိရင်ဖြင့်မျက်စိကြည်လင်ခြင်းမျက်စိကောင်းခြင်းအကျိုးကိုရစေနိုင်ပါရဲ့ရင်လူသားလို့ရှိရင်ခြေတော်ရင်ဆိုတာကတော့သက်ရှိရင်တွေပါဘုရားကတော့နွားရည်မြေသားတွေဒီမှာပဲရှိပါတယ်အဲ့ဒါတွေကတော့ညာတော်များ မသွားမလာနိုင်တဲ့ခိရဏလောက်ပဲရှိခွင့်ရခိရဏမဟုတ်တဲ့ပုဂ္ဂိုလ်တွေမရှိရပါဘူးဒါဒါရီကသူတို့ဖြစ်ပါဘူးသူတို့ဖြစ်တဲ့ဘုရားတဲ့ကသူတို့ဖြစ်တဲ့ခြင်းကတော့ခဏဒီကတော့ခဏပြီးသွားရင်တော့ဒီတွင်နေကျေသားနေတာပေါ့ဒီတိုင်းသွားလို့ရှိရင်တော့မြေကြီးကပူးနေလို့ရှိရင်နည်းနည်းနည်းနည်းပူရတဲ့ဗမနာဆူညောင်ခလုတ်တော့ပါတော့ဒါရီကလည်းရှိတာဟုတ်အဲဒါဒီနည်းနည်းပဲနေမိတိုင်းနေလို့ရှိရင်ပြင်ဗမနာပဲခဏပြီးသွားတော့တက်တာလေ အဲပြီးသွားတော့ဆင်းရောက်ဆင်းရောက်နေလည်းမဆိုးဘူးအဲအနည်းအနည်းနေလည်းပဲနာလာတယ်လည်းပဲနာကျင်မှုမရှိဘူးခလုတ်လည်းမတိုက်ဘူးကညံပြတယ်ခဏပြီးသွားလို့ဆိုရင်အရေးရှိတယ်သွားနိုင်တယ်တဲ့ပြီးသွားတဲ့ပုဂ္ဂိုလ်ခဏမပြီးသေးသွားတာလည်းခဏပြီးသွားတာလည်းမတူဘူးခဏပြီးသွားရင်ချမ်းသာတာပဲအဲကြောင့်မို့ရင်ရင်လူကချမ်းသာကိုသိသိနေတယ်ချမ်းသာကိုရတယ်ဘုရားလာတော့မော်တော်ကားကြီးနဲ့ညာတော်နဲ့စီကောင်းနဲ့စိတ်မိုက်ရည်တွေပေါ်နေတာ မရကယင်းမြေထားယင်းသင်္ဘောယင်းအောင်ငါလေညာယင်းအများကြီးပါလေခုနကယင်းအဲဒီယင်းတို့ဆိုလို့ချင်းယင်းစီးပြီးပါတဲ့ပုဂ္ဂိုလ်ချမ်းသာတယ်အခုခွန်ကြီးအာရိတာကနေဒီဒီညာသိနာကြောက်ပြောင်းလမ်းကြောက်လာမယ်ဆိုလို့ရှိရင်တဏှာကြီးနဲ့ရောက်ချင်မှရောက်မယ်ပြန်ဘာမှလာရမှာအခုမော်တော်ကားယင်းနဲ့လာတော့တက်တက်တာနဲ့ရောက်လာတာလည်းကြားလည်းမကြဘူး ညာနဲ့ညာနဲ့ဆံရတာဆိုင်ရင်းနဲ့ကြောက်အဲရောက်ချမ်းသာကိုလူသိမြည်တဲ့ဝိဟာရအကြောင်းလူကိုလူတဲ့ပုဂ္ဂိုလ်ကတော့လုံးစုံလူသိမြည်တယ်လို့ပြောကြတယ်အကုန်လုံးကိုလူရရောက်တယ်အဲခွန်အားရတဲ့ကြောင်းမိပြုပြီးဆုံးမသားရအောင်တော့ကြောင်းကနေဝင်နေမြို့သာဒီကျိုးရတယ်ခွန်အားကလည်းအကျိုးကိုလည်းရတယ်ရုပ်ဆင်းလည်းပဲကျောင်းကနေဝင်နေတော့ဒီမဲ့ဒီမဲ့နဲ့မတူဘူးဒီမဲ့မှာတော့နေရာတွေပူပြီးတော့ ချွေးတွေထွက်ပါတွေထွက်နေရုပ်ရည်တွေကတမျိုးမျိုးဖြစ်နိုင်တယ်အခါနဲ့ဆိုတော့ရုပ်ကတောက်တရရဖြစ်နိုင်တယ်အေးစင်းတယ်လူကြီးမြင်တယ်မျက်စိတွေပါလေလည်းပဲမြင်မဲ့မှာဆိုလို့ရှိရင်တော့ဒီတိုက်နေဘူးနဲ့မျက်စိတွေမကြည့်နိုင်ဖြစ်နိုင်တဲ့ခါနဲ့မှကြည့်နိုင်တဲ့မျက်စိကိုလည်းသူသိနေတဲ့ချမ်းသာကိုလည်းသူသိနေတဲ့တောင်းကနဲ့ဝင်နေလို့ရှိရင်ချမ်းသာနေတာပဲဒါကြောင့်အလုံးစုံကိုသူသိနေပြီဆိုပြီးတော့ကျောင်းသူကိုအထူး ဂုံပြုပြီးတော့မြတ်စွာဘုရားအချီးကျူးထားပါတယ်ဒေတံဒီဝါကာရတောသဗ္ဗရာဘုံညာမဝေတိအကျိုးကိုပြတဲ့နေရာလဲဒေတံတို့အကြောင်းစာပြီးတော့သာဝတ္ထုတန်သောဓမ္မတို့ဟာဒီဝါဇာနေနဲ့၎င်းရာဒေါသမြင့်နဲ့၎င်းတရားခါရတဲ့ဘုံညာကုသိုလ်ကောင်းမှုတွေမဝရတိတို့ဘောလေတော့ဤနေရောညာရောခါရတဲ့ကုသိုလ်ပွားတဲ့ဒိညာတွေလည်းပဲနှလုံးသွင်းရင်ကုသိုလ်တော့ပွားပါလေသွန်လူထားပြီးတော့မိမိလူလည်းသွန်လူဒါနပြန်စဉ်းစားရင်စဉ်းစားရင်ကုသိုလ်ရပါရဲ့ အဲသံဃာတွေဆုံးယူတဲ့ခနေ့ဝင်းနေအကြောင်းပြုပြီးတော့ရဒီအကြောင်းပြုရချအကြောင်းပြုပြီးတော့ရသံဃာတွေဆုံးယူတယ်သံဃာတို့လည်းခုနကအတိုင်းပဲအဲသံဃာဆိုတာကသံဃာတွေအကုန်လုံးဒါပဲညသံဃာတွေမလာတဲ့သံဃာတွေလည်းပဲသူသာပဲသူတို့မလာလို့ပဲဒါလည်းပုဂ္ဂိုလ်တွေဘုံမေးရသရုပ်ဒါကြလည်းသံဃာတွေဆိုရင်အဲ့ဒီလိုဒီပါအဲ့ဒါကြောင့်သုံးလူဒါနသံဃာတရားနာအကျိုးကြီးရဲ့ အဲ့ဒါပြန်စဉ်းစားလဲစဉ်းစားလဲကအကုသိုလ်ကြီးပွားနေတာပါပဲသင်္ကန်းယူတာလဲဒီတိုင်းပဲလေသင်္ကန်းယူတာလဲပါတယ်အဲ့ဒါကြီးလည်းပဲပြန်စဉ်းစားလဲစဉ်းစားလဲကုသိုလ်ကြီးပွားနေတာပါပဲဈေးကြီးစီလူတာလည်းပဲမိမိလူတာတဲ့ဒီစီအကြောင်းပြုပြီးတော့ပြန်စဉ်းစားလဲကုသိုလ်တော့ပွားတာပါပဲနေရောညာပွားပါလေဒါပေမဲ့အကြောင်းလူနဲ့တော့မတူဘူးတဲ့အကြောင်းဆောက်လူကတော့လူထားတဲ့အတိုင်းသူကရှိနေတာကိုအဆောက်ကတည်းကရှိနေတာခုနပြောတဲ့อืมဒေနာကျင်းကကိယောင်ရအောင်လုပ်လာတယ်ဖြစ်ပြီးတယ်ဒီမှာ အဲသီလနဲ့ပြည့်စုံလို့မြင်ရတဲ့ယဟန်တာမေသံဃာတော်တွေအဲကိန်းအောင်ပြီးတော့နေကြတယ်ချမ်းသာစွာနေကြတယ်သမထဘာဝနာတွေပေါင်းများအားထုတ်နေကြတယ်ဝိပဿနာဘာဝနာတွေလည်းပဲပေါင်းများအားထုတ်နေကြတယ်အဲ့ဒါတွေစဉ်းစားတဲ့စဉ်းစားတဲ့နေရာအတူဝတ္ထုကမူလရှင်ရဲ့အတိုင်းပဲတည်ရှိနေတော့ကုသိုလ်တွေထပ်ပြီးတော့ပွားတာတဲ့နေရောညရော တိရတယ်မတိရတယ်စဉ်းစားနေစဉ်းစားနေကုသိုလ်တွေပွားနေတာအဲဒီတော့အကြောင်းလူဒါနကိုညစွာဘုရားအထူးကြည့်ကြည့်ထားပါတယ်နောက်တစ်ခုကတော့ဝေရာမပုံနာကြီးအတူကစပြီးတော့ကျောင်းလူချီးကျူးထားတာရှိတယ်။ကျေကြီးပါပဲတို့ရုပ်ပြောဝေရာမဆိုတဲ့ပုံနာကြီးကဖြစ်တယ်မှာသုံးလို့မကုန်လင်အောင်ပစ္စည်းတွေနာပေါ်တဲ့ပုံနာကြီးဖြစ်တယ်။အသေးကြီးပေါ့လေ။မင်းမင်းတွေကိုယ်ကိုယ်တည်းမင်းဆရာကြီးလည်းဖြစ်တယ်။တနည်းကာလပါလို့ သင်္ညုသနာရှိတဲ့ရမှာလာရညလူတွေကျွေးမွေးပြီးတော့လူတန်းနဲ့ချက်တွေကျွေးမဲ့အဲဒီမှာချက်တွေကျွေးမဲ့လူဝေယဝိဇ္ဇလုပ်တဲ့လူပြိဋ္ဌာတွေကိုကောင်းတဲ့သိနဲ့ခြေပြီးအများကြီးရှိရအများကြီးရှိနေတာပါအဲတော့ဒါတိသာသုံးတဲ့ပုဂ္ဂိုလ်တွေဆိုတော့အများကြီးနေမှာပါအဲတော့အဲဒီအနာကိုဒီစည်းတွေမကုန်နိုင်လို့လူဝေဝတ္ထု၉မျိုး၈၄၀၀၀၈၄၀၀၀နေလို့ အဲတခုတခုဖြစ်စည်းတယ်ကိုအတံမိုးတွေအများကြီးရှိပါတယ်ရှင်ကွက်တော်ငွေကွက်တော်အဲဒီငထားတွေရောဗါရဲသုံးလို့ပါပဲဆင်ရင်ပြင်းနေရောအဲဒီတော့အကြီးကျယ်လူတိုင်းကြီးလူတိုင်းအဲဒီဝေလာမဘုံနာကြီးအကြီးကျယ်လူတိုင်းလာတယ်သောတာပန်ပုဂ္ဂိုလ်တော်ကသွန်လူတာကပုံမြတ်တယ်သောတာပန်တစ်ပါးလူတာကတစ်ပါးလူတာကပို့ပြီးတော့မြတ်တယ် သောတာပန်တရားကိုလူလာတဲ့သရဏတော်ကလူသားကပုံမြတ်ခြင်းသရဏတရားလူလာတဲ့နာဂံတဘာလူသားပုံပြီးမြတ်တယ်နာဂံတရားလူလာတဲ့ယန္တတဘာလူသားကပုံမြတ်တယ်ယန္နာတရားလူသားတဲ့ပြစ္ဆေကဘုရားတဘာလူသားပုံမြတ်တယ်ပြစ္ဆေကဘုရားတရားကိုလူလာတဲ့သမ္မာသမ္ဗုဒ္ဓမြတ်စွာဘုရားတဘာလူသားပုံပြီးမြတ်ပါတယ်ဆောင်းလူရနာကဆောင်းလူရနာပြောတယ် မြတ်စွာဘုရားတပါးရဲ့လူလာတဲ့မြတ်စွာဘုရားနဲ့တကွပန်ဃာတွေတရားမှုရှိတဲ့သံဃာတော်တွေလူလာလာပို့ပြီးမြတ်တယ်တဲ့ဆွမ်းလူလာလာတဲ့အဲဒီတရားမှုရှိတဲ့သံဃာလူလာနဲ့ဆွမ်းလူလာလာအကျိုးအကြီးဆုံးအမြတ်ဆုံးပဲအဲဒီတရားမှုရှိတဲ့သံဃာတော်ဆွမ်းလူလာတဲ့သံဃာရည်စုပြီးတော့ကျောင်းကျောင်းတဆောင်ဆောက်ပြီးလူလာလာမြတ်တယ်ကျောင်းကဘယ်တော့ကြည်ရအောင်လဲဆိုတာကတော့ စကားနေုံတော့ဈေးပင်နဲ့အကြောင်းလေးပါပဲအခုကာလဆိုရင်ပြင်မရမတို့ပါဒီလိုတောင်းပြင်ကိစ္စပေါ်လေဒီသားတိုင်းနေလေးခုနဲ့အဲဆယ်ရီပတ်လေတော့နောက်ရှိမှာပေါ့နေဖြစ်ရုံလေးအမိုးအဲဒီတနည်းရောဖက်တို့တက်ငယ်တို့မိုးအခါလေးပဲလာဒီကားအဲဒီလိုအကြောင်းလေးပါပဲအဲဒီလိုအကြောင်းလေးပြတာကဘင်္ဂါကိုရည်စူးပြီးတော့ပြလာနေလို့ရှိရင်ခေါင်းကဘုရားမှုရှိတဲ့ သံဃာတရားမှုရှိတဲ့သံဃာတော်ဆွမ်းလူဒါနာတဲ့သံလူဒါနာတဲ့ကိုပြီးမြတ်တယ်ပြီးတော့ဒီရှိကဟာတွေပုံမြတ်တာလည်းသူပြောကြမလို့ဝေလာမလူဝါစပြီးတော့တရားမှုရှိတဲ့သံဃာတရားဒီတန်းတဲ့လူဒါနာတွေအနှံကြီးကျယ်တွေပဲအဲ့ဒီကြီးကျယ်တွေအကြောင်းလူကိုမြတ်စွာဘုရားချီးကျူးတာပုံပြီးတော့မြတ်တယ်ဆိုပြီးချီးကျူးတော့အမှန်အားရကြရပါပဲခုနေ့ကလည်းအကြောင်းဆောင်ဆောက်ပြီးတော့တွေ့ရတယ်ဆိုရင်ဟိုအကြောင်းနဲ့ဆိုရင်ကိုယ်ကွာတာပဲအနာကောင်းတဲ့အကြောင်းဆောက်ပြီးတော့တွေ့ရတယ် ဒါနဲ့အာရဝမ်းမြောက်စေရပါပဲသိရင်လည်းညာနီးရဆိုတဲ့သူရွယ်ကျောင်းဆောက်ပြီးတော့ရေစက်ချလူတိုင်းကရေစက်ချတဲ့နတ်တွေမှာနတ်ဘိမှန်တွေဖြစ်လာတယ်လို့ကရှင်ရှင်မမောဝလာကနတ်တွေကြွသွားတဲ့အခါနတ်ဘိမှန်အသိတွေ့တော့အဲဒီဘိမှန်အနိဗ္ဗာန်သွားတဲ့အခါဘိမှန်မောကနာသမီး ဆင်းလာရတယ်ဒီမှာမဟုတ်လားညီလာတယ်ဆိုပြီးတော့လာပြီးတော့ကတော့ကျတော့ကျတော့ရှင်မမဝရကမင်းတဲ့ဒီဘိမှန်ကအရင်ကမရှိသေးဘူးကဘုသူဘိမှန်တော့တဲကောင်းတယ်ဒီဘိမှန်ဒီဘိမှန်လည်းဒါမဟာရဏဒီမြို့ကရှင်နန္ဒီယဆိုတဲ့သူကျကျောင်းဆောက်ပြီးတော့ရေစက်ဖြတယ်အဲ့ဒီရေချတဲ့ကဒီဘိမှန်ကြီးဖြစ်လာတာရှင်နန္ဒီယနောက်နတ်ပြည်ရောက်လာလို့ရှိရင် နေထိုင်ဖို့ရာအတွက်အဲစောစောကရဖြစ်ပေါ်နေတဲ့ဗိမာန်ကြီးပါပဲလို့ဒါတော့ရှင်ဘုရားရှင်သာရိယလည်းပဲအကြောင်းညွှန်လို့ရှိရင်ပြောကြလိုက်ပါဦးဗျာဒီမှာရှင်သာရိယလာတဲ့ခါကာလကြလို့ရှိရင်ပြုစုဖို့ဆောင်းရှောက်ဖို့လှုပ်ရွေးဝေရတယ်လှုပ်ရွေးနာသမီးတွေဒီမှာရှိနေတာကြာပြီတဲ့စောင့်နေရတာနဲ့ပြင်လာမယ်တစ်ခါလာမယ်ကြာခင်လာနေလို့လည်းစောင့်ညှိုးနေကြပါတယ် ဒါမြန်မြန်လာဖို့ရကြောင်းကြပေးပါတဲ့လူခန္ဓာကိုယ်ဆိုတာမြေအိုးမြေခွဲနဲ့တူပါတယ်နတ်ခန္ဓာကိုယ်ကရှူရှူခွဲနဲ့တူပါတယ်ဒီတော့ကသာတော့ပဲဖွဲ့တော့ပကံရတယ်ဆိုတာလေမြင်နဲ့တော်သိအောင်ဟာဒီနဲ့တူပါတယ်အခုကာလရှိတဲ့အဲကျွေတို့ကများမျိုးပုံမရသေးပါဘူးဗမာပြည်တော်စောစောလေးကဒီအမျိုးရှိပုံမရပါဘူးဆိုတာอืม အခုကာလနာကောင်းတယ်အဲဒါမြေဦးမြေခွဲနဲ့ရှေ့တုန်းကသုံးနေရတာရှူဝဲရှူကကတော့ဟိုတထေးတွေပါတွေကမင်းတွေကရှူဝဲရှူကတွေနဲ့သုံးတယ်အဲဒါကိုဥပမာပြုပြီးတော့ဒုက္ခနာကောကမြေဦးမြေခွဲနဲ့တူပါတယ်မြေဦးမြေခွဲနဲ့တူတဲ့ဒုက္ခနာကောဆွန့်ပြီးတော့ရှူဝဲရှူကနဲ့တူတဲ့နာခန္ဓာကောအများများရှူခဲ့ပါတော့ဟောဆိုတာကိုကြောင်းကြပြီးပါတော့မှားလိုက်ပြီးပါဘူးရှင်မောဂလကမြတ်စွာဘုရား အဲဒါလျှောက်ထားတယ်မြတ်စွာဘုရားအလူရနာပြုတဲ့ခါကလာဝနာဆုလိုက်တော်နေပြီလေဆိုတော့ဒီသူသာနဲ့နာပြည်မှာနတ်ဘုံမိတ်မှာဆိုတာပေါ့လို့ထုံးတာနဲ့ပြပါသလားဒီမှာဘောကနာမြတ်စွာဘုရားကိုမေးရဘူးမြတ်စွာဘုရားမို့ဟောမြတ်စွာဘုရားမို့ရင်ခဲတာပေါ့အခြေဝဲနာခဲတာလို့ဆိုမြတ်စွာဘုရားကအကုန်လုံးသိနေတော့သူနတ်ပြည်ရဲ့သွားတာလည်းသိရဲ့နတ်ပြည်ကပြောလိုက်တာလည်းအကုန်လုံးသိပြီးသားဆိုဟာမဟုတ်လားဘောမနာနိယသူရဲ့ဗိမာန်ကြီးသင်ကိုယ်တိုင်တွေ့ရတာမဟုတ်လား ဒါဒီကြသနာမေးကြမလို့ပါဘူးအဲဒီရကြပြီတူတာလို့ရှိရင်တော့ဘုရားများဆိုတာဖြစ်နိုင်တယ်ဆိုတာတင်ကိုတို့ရမို့လားတဲ့မြတ်စွာဘုရားဖြေကြအဲဒါလေးလည်းပဲဒီအာရဏကိုရှိရှိထားတာတွေပါပဲဇေယရဒါနံဗုဒ္ဓေနဧကံဇေယရဏနာသံဃာသဧကံဗုဒ္ဓေနဝဏိတံသံဃာကသံဃာတော်အားဇေယရဏနာကြောင့်လူကိုဧကအများဆုံးမြေဗုဒ္ဓေနမြတ်စွာဘုရားဝဏိတံရှိရှိတော်မူအပ်သည်အဲဒီရှိရတယ် ရသော်ရချီးကြီးပါတဲ့အများဆုံးဖြစ်တဲ့အလှခုနကအေးဘုရားကဘေးရန်တွေကိုကာဝယ်နိုင်တဲ့အကြောင်းလို့တော့နောင်တန်တရားတစ်ချောင်းလုံးနိဗ္ဗာန်မရသေးခင်စာကြဆိုရင်ဘေးရန်အန္တရာယ်တွေကင်းကြီးအကြောင်းဖြစ်တဲ့ကုသိုလ်ပေါ့အဲဒီတော့ဘေးရန်အန္တရာယ်ကင်းပြီးတော့သွားနိုင်တယ်။ကောင်းကျိုးချမ်းသာတွေရခြင်းအကြောင်းဖြစ်ပြီးတော့သွားနိုင်တယ်။အခုပြောခဲ့တဲ့ဝေလာမဒုစသည်တရားမှုရတန်ခါရင်ဆုံးလို့လာတယ်မြတ်တယ်ဆိုတော့ကျောင်းလူဒါနအရဏမြတ်တာပဲ။နာကကောင်းနာကျောင်းညီညွတ်လို့ဒီကျောင်းလူဒါနအခုတန်းရတယ် စေတံအဲဒီကျောင်းမှာနေတဲ့ပုဂ္ဂိုလ်တွေလည်းပဲသတင်းသုံးရအောင်လို့စေတံအာနိစ္စပါဏိစ္စအဲဟောလို့ကျော်ရည်တို့ဘုရားဗိနာသနာနိစ္စအဖို့သိရနေရအသုံးဆောင်လို့အဲဒါတွေလည်းလူတန်းရမယ်တဲ့ဒါကတော့ခုနိခါကနာလူတန်းမိသားစုလူတန်းမိသားတွေပါပဲရှင်းတော့မှလည်းဒီလိုလူတန်းကြတာပါပဲ ကြောင်းဆောက်လို့ချင်းအကြောင်းထဲမှာတရင်လေးပါလေးပေါ့သုံးဆောင်စီရနောက်တန်းနိုင်လို့ရှင်ဆုံးလို့ဘာလို့ကြောင်းနေတဲ့ပုဂ္ဂိုလ်တွေထူထမ်းရတာဥစုကူတေတို့ချောင်းမှာသာဖြစ်တော့အရိယာပုဂ္ဂိုလ်တွေနဲ့ဝိပဿနာနဲ့စေတသာပြည်နေတော့သိကျင်ရေရထူထမ်းရမယ်အဲမြတ်စွာဘုရားဤတိတာတွေမြတ်စွာဘုရားညွှန်ကြားတဲ့အတိုင်းသောဘရောဓမောဟခြင်းအောင်သီလခြင်းသမာဓိခြင်းပညာခြင်းနဲ့ခြင်းနဲ့သုတ်တိပါဏကုန်နဲ့ပြည့်စုံတဲ့ သံဃာတော်တွေတဲ့အဲ့ဒါတွေအာပြုပြီးကြီးညိုပြီးတော့ယူလာရမယ်အခုချုပ်ပုဂ္ဂိုလ်တွေကတော့အခုကာလယူလာရတာရှိတယ်မိတ်ဆွေတွေယူလာတာရှိတယ်အာငါပဲကျိုးဆောင်ရခုလို့ဒီကိုယ်တော်ကဘာဆောင်ရခုခုရဲ့လောကကြီးအတွက်စီဝါဖြစ်အောင်လို့ဘာဆောင်ရခုခုရဲ့ဘာလုပ်ခုခုရဲ့စသည်ဖြင့်ဒီလိုလောကကြီးတွေနဲ့ငဲ့ပြီးတော့လူသားတွေလည်းရှိကြပါရဲ့အခုခိုင်းဘုန်းကြီးတွေပါလေဆိုတာလေဒီကိုကြည့်ဘုန်းကြီးတွေဒီစားတယ် ဒါတွေလောကကြီးနဲ့ပတ်သက်ပြီးတော့ရှုရတယ်အဲဒီမှာလည်းအများကြီးပါပဲအဲ့ဒါမျိုးကတော့ဘုရားချီးမွမ်းလာတာမဟုတ်ဘူး။ဒါဆိုဘုရားချီးမွမ်းလာတာကတရေရဥစုကူတေဝိပဒနာနာစေတကဥစုကူတေဖြောင်းလာတာအဖြစ်ဖြစ်သောအရှင်မြတ်တို့၌ဝိပဒနာနာစေတကအထူးသဖြင့်ကြည်လင်သောစိတ်ဖြင့်တရေရလူသားယာဤ သုပတိပန္နောဘဂဝတောသာဝကသံဃောဘဂဝတောမြတ်စွာဘုရား၏သာဝကသံဃောတိသာပေါင်းသံဃာတော်သည်သုပတိပန္နောလောဘဒေါသမောဟကင်ကြောင့်ကောင်းမွန်စွာကျင့်ကြံတော်မူရပါပေ၏မြတ်စွာဘုရား၏သာသံဃာတော်ရာလောဘဒေါသမောဟကင်ကြောင့်ကောင်းသောခြင်းကျင့်နေပါလေကျင့်တော်သီလအကျင့်သမာဓိကျင့်ပညာကျင့်နေကျင့်နေသီလအကျင့်ကျင့်နေရင်ကိုကာယကံနဲ့ဝစီကံနဲ့ကျူးလွန်တဲ့ဝိတေကမလောဘဒေါသမောဟအကျင့်နေကျင့်တာပဲ။ သမာဓိချင်းဖြစ်နေလို့ရှိရင်စိတ်ကူးထဲမှာဖြစ်တဲ့ပရိယုဒ္ဓံကိလေသာခေါ်တယ်စိတ်ကူးလောဘဒေါသမောဟတွေပေါ့ပုံမူရနှုတ်မူရမရောက်သေးဘူးအဲစိတ်ကူးထဲမှာဖြစ်တဲ့လောဘဒေါသမောဟစိတ်ကူးတွေအလားစားတွေကျင်းနေပညာချင်းကျင့်လို့ရှိရင်ဝိပဿနာပညာချင်းကျင့်နေတဲ့ဝိပဿနာဉာဏ်လေးကိုဖြစ်နေလို့ရှိရင်မြင်နိုင်ကြတဲ့ဓဝါ၆ပါးပေါ်တိုင်းပေါ်တိုင်းနေရှုပြီးအနိစ္စဒုက္ခအနတ္တသိနေအဲ့ဒီသိရတဲ့အာရုံနဲ့စပြီးတော့လောဘဒေါသမောဟတွေမဖြစ်နိုင်ဘူးနေနေအဲ့ဒါဘာဟာနာပရိညာခေါ်တယ် အာနာပိုင်နဲ့ပယ်တယ်ဆိုဝိပဿနာကပယ်တယ်ဆိုတော့ဘယ်မှာပယ်တာလဲဆိုတာလေပယ်ရဌာနလေးကရှိရတယ်အကျိုးဒီယုတ်တရားနာတရားအနိစ္စဒုက္ခအနတ္တပဲဒီလိုရှိရင်ဝိပဿနာဖြစ်တယ်လို့ဆိုတာအောင်းနေတယ်အဲဒီလိုရှိတော့ယုံနာအနိစ္စဒုက္ခအနတ္တပဲလို့ဆိုတာဘာရှိရတော့အဲဒီလိုရှိတဲ့အတွက်ဘယ်မှာကိလေသာကင်းတော့မေ့ဖြစ်ကြည့်ရင်ဖြေးပြမရှိဘူးဟုတ်လားသူကမမေရမှမရှိရဘူး ဒါတွေကပါလေယုံနာအနိစ္စဒုက္ခအနတ္တတွေနှုတ်တဲ့တာတွေစဉ်းစားပြီးရှုတာကိုတကယ်ဖြစ်တဲ့နဲ့ယုံနာမဟုတ်ဘူးအဲဝိပဿနာရှုလို့မြင်နေကြတဲ့ရှုလို့မြင်ပြီးကြောက်ကြပြီးကြောက်နာပြီးကြောက်စားပြီးကြောက်ချက်ချင်းချင်းချင်းကြောက်ကြောက်သွားတဲ့အိဋ္ဌပဲဒုက္ခပဲအနတ္တပဲလို့ကိုယ်ဉာဏ်နဲ့အဲ့ဒီအာယုံသိထားလို့ချင်းအဲ့ဒီအာယုံနဲ့စပြီးလောဘဒေါသတော့မဖြစ်အဲ့ဒါတရင်ကအားဖြင့်ကိလေသာပယ်တယ်ဆိုတာပြောတာတရင်ကတရင်ကဆိုတာအဲဝိပဿနာဉာဏ်ကုသိုလ်တစ်စိတ်ဖြင့် ကိလေသာတစ်စိတ်ကိုပယ်တာတဲ့ဝိပဿနာရှုတိုင်းရှုတိုင်းဝိပဿနာတွေရဲ့အစိတ်ပိုင်းတစ်ခုချင်းရှင်းမဲ့ကိလေသာတွေတစ်စိတ်တွေဒါအကုန်လုံးတော့ပယ်တာမဟုတ်တစ်စိတ်တွေဒါပယ်တယ်ဒီရှုမိတဲ့အာယုံမှာရှင်းမဲ့ကိလေသာတွေပယ်သွားတာအာရမဏုပြခေါ်တယ်အဲ့ဒါတွေပယ်တာဒါကြောင့်ဝိပဿနာရှုနေလို့ရှိရင်ရှင်းမဲ့ကိလေသာတွေလည်းမဖြစ်အောင်ပယ်နိုင်တယ်အဲ့ဒါတော့ကင်းစေနိုင်တယ်အဲဝိပဿနာညာရှင်းလို့အရိယာမဲ့ရောက်သွားတဲ့ခါကျတော့ သူမဲ့ရသွားလျော်တာပေါ့လေသောတာပတ္တိမဲ့ဆင်သောတာပတ္တိမဲ့ဆင်တန်းသရာနိမဲ့နာနိနဲ့သူဆင်တန်းနဲ့သူဒါတမကြရင်တော့အကုန်လုံးပါပဲအဲဒီကိလေသာတွေပယ်တယ်ဒါကြောင့်ညာစွာပြဆုံးမတိုင်းသီလချင်းသမာဓိအချင်းကျင့်နေရင်လည်းသုပ္ပတိဘာနာကောင်းသောကျင့်နဲ့ပြည့်စုံနေတာပဲအဲဝိပဿနာကျင့်ကျင့်လို့အရိယာမဲ့ဝိပဿနာကျင့်ကျင့်နေရင်ကိုအရိယာမဲ့မရောက်သေးတယ်ပဲအဲအနုတ္တကိလေသာတွေအာရဏအနုတ္တကိလေသာတွေပယ်နေတာပဲအဲအရိယာမဲ့ရောက်သွားရင်တော့သူပြောစရာမလိုဘူး အဲကြောင့်ဘုရားတော်မြတ်စွာဘုရားဤသာဝကသံဃာတိသာပေါင်းတိသောသံဃာတော်လေသုတိပါဏောလောဘရောသာဘဝအကျဉ်းချောင်းကောင်းမွန်စွာအကျဉ်းချမ်းတော်မူရပါလေ၏ရာဒီသသံဃာဘာတွေတုံးဆိုသတ္တရောစပฏิပါဏာသတ္တရောစပလိတိတာဧတသံဃာဥစုဟုတော်ပညာသီလသမာဟိတော်သံဃာဆိုတာသတ္တရော၄ပါးကုန်သောပฏิပါဏာစအကျဉ်းလုံးအကျဉ်းစေပုဂ္ဂိုလ်တော်၎င်းသတ္တရော၄ပါးကုန်သောပလိတိတာစပုံ၌ဒီသောပုဂ္ဂိုလ်တော်၎င်း ခြေမသံဃောဒီအရိယာရှိပါအပေါင်းဒီသသံဃာတော်သည်ပညာသီလသမာဓိတော်သီလသမာဓိပညာနဲ့ပြည့်စုံနေဖြစ်ပြုစုတော်ဖြောင့်မတ်တော်မူပါပဲ။အဲဒါကဥစုတွေဖြောင့်မတ်တော်ရှင်မြတ်တွေဆိုဒီသံဃာတွေကိုပြောတာအဲဒါတွေကိုဒီညိုတဲ့စိတ်နဲ့သူပါတဲ့အရိယာမဲ့၄ပါးရောက်နေတဲ့ပုဂ္ဂိုလ်က၄ပါးကို၄ပါးရောက်နေတဲ့ပုဂ္ဂိုလ်က၄ပါးအရိယာပုဂ္ဂိုလ်၈ပါးအဲ့ဒီ၈ပါးထဲမှာ သောတာပတိမေသောတာပတိကိုရအောင်ရှင်းနေဆိုတဲ့ပုဂ္ဂိုလ်ကအမြတ်ဆုံးသောတာပတိမဲ့ရောက်နေတဲ့ပုဂ္ဂိုလ်မဲမရောက်ခင်ဝိပဿနာရှုနေတဲ့ပုဂ္ဂိုလ်သင်္ဃာရုပ္ပကညာရောက်ရင်အကြီးဆုံးပေါ်တယ်အဲသင်္ဃာရုပ္ပကညာမြောက်သေးတယ်အောက်အောက်ဝိပဿနာနဲ့ရောက်နေတဲ့တော်နီးနေပါပြီအဲဒီမြောက်သေးတောင်မှသမာဓိတော့ပဲအားထုတ်နေတယ်ရှိသေးတယ်ဒါလည်းပဲအာတော်တော်နီးနေပါပြီသီလစင်ကြယ်ယုံမျှသီလပဲကျင့်နေတယ်ဆိုရင်လည်းဒါလည်းပဲအဲဒီအရိယာမဲ့ မဲ့ဖို့ရအောင်ကျင့်နေတဲ့ပုဂ္ဂိုလ်ပဲတဲ့ဒါကြောင့်သတ္တရောသပฏิပန္နာကျင့်တဲ့ပုဂ္ဂိုလ်၄ပါးထဲမှာသောတာပတ္တိကိုရအောင်ကျင့်နေတဲ့ဆိုတဲ့ပုဂ္ဂိုလ်ကသောတာပတ္တိမဲ့ပုဂ္ဂိုလ်ရဲ့အဲဒီမဲ့မရောက်ခင်သီလသမာဓိပညာအကျင့်တွေကျင့်နေတဲ့ပုဂ္ဂိုလ်ကလျာဏပုထုတဲ့ပုဂ္ဂိုလ်လည်းပါရဲ့တဲ့အဲဒီပုဂ္ဂိုလ်၈ပါးဟာမြတ်စွာဘုရားရဲ့ဂရိသာပေါင်းပဲ အဲသီလသမာဓိဉာဏ်နဲ့ပြည့်စုံလို့ဥစုဘူးတော့ဖြောင်းပါတယ်။ကောက်ကြည့်ချင်းစဉ်းစားခြင်းမရှိဘူးလို့အဲဒီပုဂ္ဂိုလ်တွေကိုရည်စူးပြီးတော့သုဒါနတွေလူချာသုဒါနတာပေါ့။ဒီကြောင်းလူတာတဲ့အသည့်တိုင်းနဲ့သံဃာကရလေးနေနာမှာရှိတဲ့သံဃာဆိုတာအဲဒီအရိယသံဃာတွေလည်းပါတယ်။သောတာပတိမဲ့ဖို့ရအောင်သီလသမာဓိပညာသွားနိုင်တဲ့အကျင့်တွေလည်းကိုအောက်တည်ဆုံးသီလလောက်ကျင့်နေရင်ကိုဒါပါတယ်လို့ဆိုရတာပါပဲ။အဲဒီတော့ သံဃာတော်အားကလေးကြောင်းလူရနာလူတန်းရသည်တဲ့ဒါကြောင့်မို့ကြောင်းလူရနာရင်းမြန်ဧတသာဓမ္မနေသိမိသဗ္ဗဒုက္ခအဲတခုရှိသေးတယ်ဝါသေထဘုသူတေဝါသေထဘုသူတေအထာဤမိမိတို့လူတန်းတော်ကြောင်း၌ဘုသူတေညာတော်ကြားနေရှိသောပုဂ္ဂိုလ်တော်ဘောဝါသေရမြင်စေရမယ်သူသာတော့သံဃာသူသာပါပဲဒါပေမဲ့တော့ကြောင်းကိုသိနေစောင့်ကြောက်ပြီးတော့ဓမ္မတွေလည်းချင်းမြောက်ပြီးတော့ မြင်တဲ့ပုဂ္ဂိုလ်ကဗရဏအားဖြင့်ကျောင်းနိုင်ဘုန်းကြီးတို့ကျောင်းဆောင်နေတဲ့ဘုန်းကြီးတို့ဆိုတာလူသေးတာကိုသူကရှင်းဦးမှာအဲ့ဒါဘုသူဒ္ဓနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်တွေပြင့်ထားမယ်ဘုသူဒ္ဓနဲ့ပြည့်စုံဘုသူဒ္ဓပဲလေဘုသူဒ္ဓလည်းဆိုအာရမသုဒ္ဓနဲ့ဒီကမသုဒ္ဓတဲ့ထက္ကရာအဖွင့်တာအာရမသုဒ္ဓဆိုတာသာဝေကျမ်းကသင်ကြားပြီးတော့ကြားနာပြီးတတ်ပြီးနားလည်နေတဲ့ပုဂ္ဂိုလ်သာရပိတာပုဂ္ဂိုလ်ပဲ အဓိကမသုဒ္ဓဆိုတာကတော့တရားကျင့်သုံးပြီးတော့သိတဲ့မြတ်ပြီးတွေ့တဲ့မြတ်တွေ့ထားတဲ့ပုဂ္ဂိုလ်အဲအကောင်းဆုံးပြည့်စုံဆုံးကတော့အရိယာပုဂ္ဂိုလ်ပေါ့လေမလေးပါးကိုလေးပါးရောက်နေတဲ့ပုဂ္ဂိုလ်ကတော့အဓိကမသုဒ္ဓပြည့်စုံဆုံးပါပဲအဲဒီမြောက်သိခင်ဝိပဿနာရှုနေတဲ့ပုဂ္ဂိုလ်ကလည်းဝိပဿနာအတွေ့အကြုံရှိတာပဲယုံနာအိသဒုက္ခအနတ္တအတွေ့အကြုံရှိတယ်အဲဒါအမြင်နဲ့အကြားအမြင်အကြားဆိုတာကကြားဘူးယုံများပဲမြင်နေဘူးအမြင်ဆိုတာကကိုယ်တိုင်ကျင့်လို့ကိုယ်တိုင်တွေ့တဲ့နေရာတွေ့ပြီတဲ့ အဲဒီတော့ကြားမြင်နေပြီဆိုတော့ရဟန်းတော်များသတင်းသုံးစီရမယ်သင်ထားမယ်ဘုရားရှင်မှာအရှင်နဲ့ရှိပြီးသားတွေပါပဲသူပင်ပြန်မလို့ပါရှိနေပြီးသားတွေအဲပြီးတော့တေတသဓမ္မတေသင်တိသဗ္ဗဒုက္ခဘနုရဏံတေထိုအကြောင်းလိုက်နေသောရဟန်းတော်ရှင်များတော်သည်တာသာထိုအကြောင်းကတိသောပုဂ္ဂိုလ်အားသဗ္ဗဒုက္ခပရိဒနာလုံးစုံသောဆင်းရဲကိုပဲရောက်တာသောဓမ္မတရားကိုတည်သိဟောကြားတော်မူကြရကုန်၏ အဲဒီကြောင့်ဒီညာတော်များကမိမိတို့ကိုလူလာထောက်ပံ့ထားတဲ့တရားဓမ္မတွေကျေးဇူးတို့ပြန်သောအားဖြင့်တရားဟောရမယ်လူပုဂ္ဂိုလ်တွေဆိုတာကတော့တရားတွေကိုသင်ကြားဖို့လေ့လာဖို့သင်ချိန်မရဘူးဒီပါရင်းနဲ့လောက်ကိုင်းနေရများနေကြောင်းရကြတယ်များတယ်ဘာဝါသောဘုကိစ္စဆိုတဲ့ကိစ္စတွေများနေညာတော်များတော့သိရင်လုံးမရှိဘူးအဲမြတ်စွာဘုရားဟောတဲ့တရားတွေတည်နာလဲအောင်လေ့လာသင်ကြား တရားကျင့်သုံးဒါလို့ရှိတာသိတယ်လို့ရှိတာမဟုတ်အဲဒါပြန်တော်များတရားတွေကိုနားလည်ပြီးသားပုဂ္ဂိုလ်တွေဖြစ်ပြီးတော့တရားဟောတော်မူတဲ့တရားတွေသိပြီးသားဖြင့်အဲဒီတရားဟောရမယ်ဘယ်လိုတရားဟောရမလဲသဗ္ဗလောကဘနုနာအလုံးစုံသောဆင်းရဲကိုပယ်ဖြောက်တတ်သောတရားတဲ့ဆင်းရဲလုံးစုံပယ်ဖြောက်တတ်တဲ့တရားဟောရမယ်ဆင်းရဲလုံးစုံပယ်ဖြောက်တတ်တဲ့တရားအကောင်းဆုံးကတော့အရိယာမေဖို့ရောက်စေနိုင်တဲ့တရားပါပဲမရောက်ဖို့တရားတွေ အဲဒီမရောက်သေးရင်လည်းအဲဒီရောက်ကြောင်းဖြစ်တဲ့ဒါနသီလကုသိုလ်ကောင်းမှုတွေပြုဖို့ရအဲဒီတရားတွေပေါ့။မျက်မှောက်တင်လည်းသိဉ္ချမ်းသာဖြစ်နေလို့ရှိရင်သိဉ္ဉနေလို့ရှိရင်သိဉ္ဉပြေအောင်သိချမ်းသာသွားအောင်သင်လျော်တဲ့တရားလေးတွေပါလေဟောရတာပေါ့ဒီလိုလုပ်ရတယ်။ဒီမကောင်းတိုင်းတာရှိတဲ့ခါကာလကြရင်အဲဒီမကောင်းနေတာရှိတဲ့ပုဂ္ဂိုလ်သိချမ်းသာမှုရအောင်သင်လျော်ရောက်ပါတဲ့တရားဆိုတာဟောပြရအရေးကြီးဆုံးကတော့ မဲ့ဖို့ရောက်တရားကိုဟောရမယ်အဲ့ဒီတရားဟောဖို့ကလိုရင်းပါပဲယံတော်ဓမ္မဣဉ္ညာယပြိဘာတိနာတော်သောထိုအကြောင်းကားဖြစ်သောကျောင်းတကာကျောင်းမှဖြစ်သောပုဂ္ဂိုလ်သည်ယန္တမံကျောင်းနေပုဂ္ဂိုလ်တို့ကျောင်းနေယန္တော်တို့ဟောကြားသောယင်းတရားကိုဉာဏ်ရအသိ၍ကြည်တာဤဘဝ၌ဉာဏ်ရအသိ၍နာသောအသောကင်းကွာသည်ဖြစ်၍ ပြိနိဗ္ဗာန်ကြည့်ဆင်းရဲခါတဲ့ငြိမ့်နေတော့ဤအဲဒီရဟန်းတော်များကျောင်းနေတဲ့ရဟန်းတော်များဟောလို့အဲဒီတရားကိုယခုဘဝတည်းသိပြီးတော့ကျင့်သုံးလို့ရှိရင်ယခုဘဝတည်းလည်းကိလေသာတွေငြိမ့်နေနေငြိမ့်နေပါလေအာရောတရားတွေငြိမ့်နေနေငြိမ့်နေပါလေအဲကြောင့်ညို့လို့ရှိရင်အာရဓမရတ်ကိုရောက်အောင်လည်းပဲဒီလိုလည်းပဲဖြစ်နိုင်တာပါပဲသို့တော်လည်းခုနေခါတော့နည်းနည်းဝေးတယ်ပေါ့လေတရားတက်တဲ့လုံကလည်းဒီလိုဖြစ်တာတွေများပါတယ် အဲယခုဘဝမဖြစ်သေးတဲ့နောက်ဘဝတွေတဲ့ဒုတိယဘဝတတိယဘဝအဲဒီဘဝတွေမှာအာသောကင်းကွာရဟနာဖြစ်မယ်အဲဒီတော့အကျိုးတွေကိုရသွားပါတယ်အဲဒီတော့အကျိုးတွေကိုရစေနိုင်တဲ့လူဒါနာထဲမှာအမြင့်မြတ်ဆုံးဖြစ်တဲ့ကျောင်းလူဒါနာကိုလည်းတွေ့ရပဲပြီတော့အောင်ပြုပြီးဘောင်းရဝါနာလည်းဖြစ်ရပြီးတော့ဘင်္ဂါရကျောင်းလူဒါနာအကြောင်းပြုပြီးတော့သွားလူတွေလည်းထူထားရတယ်အဲသင်္ကန်းစသည်တွေလည်းထူထားရတယ် ဝတ္ထုငွေတော့ဖြစ်ပေါ်လကံတော့ယဟန်တော်တို့ကအဆကလိုရာဒီစိညာထူထမ်းရတယ်အဲဒါလူကလည်းစင်ကြဲတယ်သူကံပုဂ္ဂိုလ်လည်းစင်ကြဲတယ်သုံးတဲ့ခါလည်းစင်ကြဲတယ်နုဇာနာရေးခွေညာတော်ကပ္ပိယံတန်တာရီတို့ဆိုမြတ်စွာဘုရားအခွင့်ပြုတယ်ဧကုညာနဲ့ရောထုအလူငွေမှကပ္ပိယံအသောရာခြင်းမောင်းဆောင်ပစ္စည်းတွေဥပ္ပန္နာဖြစ်ပေါ်၏။တန်တော် အစသောသုံးဆောင်ပစ္စည်းကိုသာရိတော်သာခြင်းကအနုဇာနာမိငါဖျားခွင့်ပြုတော်မူသည်အဲငွေချွေးငွေတွေဒီတိုင်းကတော့လူဟန်ကောင်းမှုနတ်တွေဟာပိဏစိပိယရဲ့နဲ့ဓာတုပရဇဒံသာရိတဗံပရိယတိတဗံဒီဝရာမိဓာရိပရတံရွှေငွေကိုသာရိတဗံဒီအာယအတ္တိကိုပရိယတိတဗံရှာမိယယူခာအတ္တိကို သေနာတိပရိဒါယေနအစုံတစ်ခုသောနိပရိဒေဖြင့်မြတ်ဟာငါပြတဲ့နဝရမင်းမဟုတ်ဘူးတဲ့ဘယ်ဘုံပဲနည်းနဲ့လူရင်တော့အဲရွှေငွေလူခံကောင်းပါလေရကောင်းပါလေဒီလိုမဟုတ်ပါဘူးတဲ့အဲဒါရွှေငွေရမလူအောင်ရွှေငွေကဖြစ်မဲ့အစည်းကိုသူကဒီနေ့သူတဲ့မိမိတို့ရည်ရထားတဲ့ဝတ္ထုငွေအဲဝတ္ထုငွေမှာဖြစ်ပေါ်လာတဲ့ရဟန်းတော်များအသတ်တော်ပစ္စည်းကိုသူရနေဆိုတာကတော့ခဏမြတ်စွာဘုရားဖွင့်ပြတာနဲ့ ဒါအကိုက်ကြီးတယ်ကဆရာကတည်းကခွင့်ပြုတယ်ကဒါကြရာဆရာကြီးဘာတွေပြောထားတာမဟုတ်ဘူးဆရာခွင့်ပြုတယ်ဒါကြောင့်ဘုန်းကြီးတွေကတော့အဲဒီရှင်ငွေတွေတူလာတဲ့အခါအဲဒီလိုလူကညွှန်ကြားပေးပါတယ်အဲဒီလူတူတဲ့ဝတ္ထုပစ္စည်းကိုကာဗိယထံအထကာဗိယထံကနေပြီးအစတဲ့ပစ္စည်းအကြောင်းယူပြီးတော့သုံးဆောင်ရတယ်အဲဒါဝတ္ထုပစ္စည်းကိုတူတာနာအဲဒီတူတာနာတွေအစုံပါပဲဒါနဲ့တူတာနဲ့တူတာနာတွေအစုံပဲဆောင်းလူလည်းပါတယ်သင်္ဃလူလည်းပါတယ် အဲစိတ်ပစ္စည်းနဲ့ဆိုင်တဲ့လူလည်းပါတယ်။နောက်ပရိသာလည်းသဘောမျိုးတော့ဝတ္ထုငွေဆိုတာတော့အကုန်လုံးနဲ့ဆိုင်တာပဲ။ပစ္စည်းလေးပါအပြင်ပြင်းသုံးကြတာလေ။ဘာလို့ရနိုင်တာလဲ။ထိပနာစသည်တွေပါလေ။ကာယကရိယာတွေအကုန်လုံးရနိုင်တာ။အဲဒါလေးလည်းပါတယ်။အဲကြောင်းထူဒါနာကရင့်ငါပြည့်လို့ဒါကတော့ဗဒနာအများဆုံးလူဒါနာပဲအဲဒီလူဒါနာတွေစုပေါင်းပြီးရေချဖို့ပေါ်နေပြီးအလူဒါနာကြောင့်အများဆုံးဖြစ်တဲ့လူဒါနာဖြစ်တဲ့အတွက်ဒီလူဒါနာကြောင့် ရမယ်အကျိုးတွေလူချမ်းသာတာချမ်းသာတွေကတော့ဒါတွေကတော့အကန့်အသတ်မရှိအများကြီးရပြီးတော့သွားမှာပါဆုံတောင်းလိုက်ကျိုးပေးသွားမှာဆူတောင်းလို့ချင်းမိမိတို့ယူရတဲ့အတိုင်းအကျိုးတွေလည်းရပြီးသွားသွားနိုင်ပါတယ်ဒါပေမဲ့လို့ဘုရားသာသနာဝင်ဖြစ်တဲ့ပုဂ္ဂိုလ်တွေရဲ့အစဉ်အလာအရနိဗ္ဗာန်ချမ်းသာဆိုတာအကောင်းဆုံးဆိုတာသိထားတော့ဒီကုသိုလ်ကြီးအကျိုးကနိဗ္ဗာန်ချမ်းသာရမှာနေရာကြလူချမ်းသာနာချမ်းသာတော့နေဆိုလို့ရှိရင်တော့တခုလိုနေနိဗ္ဗာန်ချမ်းသာလိုနေ အဲဒါလေသူချမ်းသာနာချမ်းသာတွေဗရာဏမပြုပဲဒီကုသိုလ်ကောင်းမှုတွေကသူစွမ်းရှိတဲ့လောက်ပဲလို့ကျိုးပေးပြီးအဲဒါတွေကိုဗရာဏအရင်ကမထားပဲနဲ့အဲဒါတော့လည်းအားရမနေပဲနဲ့ဒီကနေ့လူသားနဲ့ကြောင်းလူသားနာကြောင့်ရှင်ရခါသိငြိမ်းရတဲ့နိဗ္ဗာန်ချမ်းသာသင်္ကေတရပါစေလို့ဗရာဏအရင်ရွယ်ဆူတောင်းပြီးတော့ရေစဲချရမယ်ပြီးတော့ဝယ်လွန်သွားတဲ့ဒါကကြီးဥဒ္ဒထွန်းလားဥဒ္ဒထွန်း အဲဒါကယုဒ္ဓထွန်းအားလည်းအထူးမြတ်ပေးဝရမယ်လားတော့ဒီထဲပါပြီးသားပါပဲဒီထဲမှာပါပြီးအဲဒီသွားသင်္ကန်းကျန်တဲ့ပစ္စည်းတွေယူရတာကတော့ဗမာလိုဗမာလိုရည်စက်ချတဲ့ခါကျတော့အဲ့ဒါတွေထည့်ပေးရမယ်ဒါတွေကတော့ကျောင်းကျောင်းတို့ရေးမကြီးတို့ရဲ့စာထဲမှာထည့်မထားပါဘူးစာထဲမှာတွေကတို့ကသွားစားကြည့်တဲ့ယူရတာတော့ဗမာပဲဒါပေမဲ့လို့ကျောင်းသူဒါနာလောက်ပဲဒါနာတွေမှာထည့်ထားပါတယ် အဲအဲ့ဒါကိုရေစက်ချမယ်ရှင်းဥစွာဘုန်းကြီးကပါဠိတော်ရွတ်ပြီးတော့ရေစက်ချမယ်အဲဒီပါဠိတော်ရွတ်တာကဒီအလူတကာမှအကြောင်းမှဇောသားရဲ့ကိုစားအနေနဲ့ဒီကရွတ်ဆိုပြီးတော့ရေစက်ချပါမယ်အဲဒီကတိုက်တော်ဆိုနဲ့ပါဠိဆိုတာမလွယ်ပါဠိဆိုရင်မောင်ဆိုရလည်းမလွယ်ပါဘူးအချိန်လည်းကြာနေတယ်ဗမာလိုကြတော့ဘုန်းကြီးဆီအတိုင်းပဲ ဓမ္မကျင့်နောက်ကလိုက်တယ်ဆိုရင်အခုတော့ပါဠိကရှိဥစွာရွေးချအဲဒီဝိသင်းကြတော့ဓမ္မလိုကြတော့အကုန်လုံးဆိုရမယ်အခုဒီကတော့ဘာမှမဆိုကြပါနဲ့အဲစိတ်ထဲကလည်းအာရုံပြုတယ်ရန်ကုန်မြို့အရှေ့ဘက်ညာသိန်းတန်ကျောင်းတိုင်း၌ဝရထောင်ဖျားလန်းနှင့်နောထလန်းတော်အမှ91နေသောတန်းကဆောက်လို့ထူထမ်းသောသောဗနာဝါကကျောင်းတော်တဲ့ဥဒောရဏအကြောင်းပြုပြီးတော့ထူထမ်းတာဖြစ်တဲ့ဘုရားနာမည်အပိဋကနာမည်လေးရှင်းမှန်တဲ့အကြောင်းပါ သောဗနာအာဝါဒအဲကျင်သောဗနာကိုအကြောင်းပြုပြီးဆောက်လုပ်ကြတဲ့ကျောင်းပေါ်သောဗနာဝါဒကျောင်းတော်ပါဠိဘာသာရွေးချသရံမယံဗန္တိအတိတသတ္ထသဝိစရေကာလင်္ကတသာဥပန်ထောနာမကသမဟာဥပါဒကသအထာယသာအမကံသံသာရဝိတ္တဒုက္ခတောမောစနထာယ နိဗ္ဗာနကသစ္စည်းကရဏထာယသသာရိကတတဗဟဗကာဗလေဟိကာရာတိတံဣမံဒိဗုမကံဝိဟာရံသောဒနာဝါဒနာမကံအတိသောကနံသတ္တနိယံဘာသာရိကမနောရမံသံဃကဒဂိနောရကဩတိန်စီယတက္ကေသံဒေမ သဗ္ဗယကုဋိဉ္စကာတုံဣဋ္ဌဗန္တေသီလာရိခုဏသမ္ပန္နာဘိက္ခုသမနေရာအာဒောတေဟိဒောတေဟိသသောရကေဟိပါရေဟိအကမိတဝါသဗ္ဗကာယံငေဟိသဖုသိတဝါဒါနကုရကဂဗေပနာသဥပါနာဘိဟုတ်တဝါယထာဒုက္ခံပရိဘုဇံတုလေနထာယသဒုက္ခထာယသ ဒါယိတုံသဝိပါတိတုံသအဋ္ဌိမဘူမိယံပါဏတတိဌာနဓမ္မပရိပူရကသီလာရိတံပါဏာသာထယောဂဝဆရာပိဒီဝိတာဘာကေယထာဒုက္ခဝတန္တာပฏิပတ္တိဓမ္မံပရိပူရန္တုအထောပိဣမံဝိဟာရံဣမတမိန်အာရမေနာယကဗုဒ္ဓနံဗရန္တသောဝနဗရန္တဒေတရ မဟာထေရနံရခဏဂောပနထာယနေယဒေမဣဒံနောပုံညံအာတွဲခယဝဟံဟောတုဣမသာပုံညတဘာဂံအတိဒသတ္တသံဝေစရေကာလင်္ကတ္တဘုသံထုံနာမကတ္တမဟာဥပါဒကတ္တသဗ္ဗပထမံဝိသေသတောပါစေမဒုက္ခိဟောတုဧသောမဟာဥပါဒကော ဣမတာပုညတာပါကံလဘိတဝါသရဏုဘာဝေနဥပ္ပန္နံဒိဗ္ဗသံပါတေနုဘွိတဝါအထပစ္စာမာတာပိတုနိသဣဒသာနိသိဏပိတာယသသဗ္ဗတတာနိသဘာဇေမသဗေတတာဒုတိတာဟွန်တုညမဘာသာရေကျစရအကုန်လုံးလိုက်ဆိုရမယ် သံဃာတော်ရှင်မြတ်တို့ဗျာရန်ကုန်မြို့ဘုရားတောင်ဗျာလန်းနှင်းနောရထလန်းတော်အမှတ်61နေရွှေရန်မိမာများနှင့်တကွာ ကျောင်းအမဒေါသံဟုသောရာဤတော်မတော်သည်လွန်ခဲ့သော6လွန်ခဲ့သော6နှစ်မြောက်ကဝယ်လွန်ခဲ့သောသုတန်ထွန်းအမည်ရှိသောယရနာ၃ရပ်ကိုဓိကကိုယ်ွယ်လေးရှိသောဒါကကြီးမှာနတ်စိတ်ချမ်းသာပညာကို နာသိစဉ်ချမ်းသာအပင်များကိုနာသိစဉ်ချမ်းသာအပင်များကိုရရှိသုံးဆောင်ရပါစေခြင်းအကျိုးမှာ၎င်းရရှိသုံးဆောင်ရပါစေခြင်းအကျိုးမှာ၎င်းတတိတော်မတော်မှာတတိတော်မ န္တရာဝဆင်းရဲမှလွတ်မြောက်ပါရခြင်းနိဗ္ဗာန်ကိုသင်မြန်စွာမျက်မှောက်ပြုပါရခြင်းကျိုးငါ၎င်းဤတန်တောင်းနာ၍သသိန်းကျော်သောကျန့်ဝေတော့ခြင်းဤနထာကြောင့်ကိုသောလို့ဆရာခဲ့ပါသည် ထိုသောသာလို့ဆရာပြီးတော့အလွန်တင့်တယ်၍ရှုခြင်းဝယ်ဒီညိုဝယ်အလုံးမွေလျော်ဝယ်ရှိတော်ဘောဗနာဝါဒပြီးတော်ဤနထာကြောင့်ကို ပိယကုတိပြုယံအလုံးငါလည်းဤပဲ၍သံဃာတော်အားမြတ်သောရေစက်ကိုသွန်ချ၍ရိုသေစွာသုရမ်းပါကုန်၏ရှင်မြတ်တို့ဖေယ ဤနထာကြောင့်ကိုဤနထာကြောင့်ကိုအပိယကုရိပြုယံအပိယကုရိပြုယံအလုံးဟာလေအလုံးဟာလေဤရ၍ဤရ၍ဘာငါတော်အားဘာငါတော်အားမြတ်သောရေစက်ကိုမြတ်သောရေစက်ကိုဝန်ချ၍ဝန်ချ၍ဒုသေစွာဒုသေစွာလူတံပါကုန်၏လူတံပါကုန်၏ရှင်မြတ်တို့ဖျာရှင်မြတ်တို့ဖျာဩမနာဝါဒမြည်တော်ဩမနာဝါဒမြည်တော်ဤနထာကြောင့်ကိုဤနထာကြောင့် သဗ္ဗယကုရိသဗ္ဗယကုရိပြုရန်လုံးဟာလည်းပြုရန်လုံးဟာလည်းဤရွယ်၍ဤရွယ်၍အင်္ဂါတော်အားအင်္ဂါတော်အားမြတ်သောရေသက်ကိုမြတ်သောရေသက်ကိုဝန်ချ၍ဝန်ချ၍ဒုရေစွာဒုရေစွာသုရမကုန်၏သုရမကုန်၏ရှင်မြတ်တို့ဗျာရှင်မြတ်တို့ဗျာဤထာကြောင့်တော်၌ဤထာကြောင့် ီလအစရှိတော်ဘုံတို့နှင့်ပြည့်စုံကြတော်ဉာဏ်သာမနေတော်သည်မစေချောအပ်သောခြေတော်ဖြင့်၎င်းခြေကြောထ၍ခြေဆိုနေတော်ခြေတော်ဖြင့်၎င်းနင်းကြလျက်လေသုံးဆောင်ကြပါစေအလုံးစုံသော ငါတော့ခြင်းဖြီးပါ၍လေသံသာသည့်အလျောက်အလိုရှိတိုင်းသုံးဆောင်ကြပါစေဒီချိုးကနိုင်မူအနတ်စီရတော်လဲသုံးဆောင်ကြပါစေပုံအားကိစ္စရန်အလုံးငါ၎င်းသံသာစွာနေရန်အလုံးငါ၎င်း သမထဇံသစ္စာယံလုံးဟာ၎င်းဝိပဿနာရှုယံအလုံးဟာ၎င်းသံသာတိအလျောက်လိုရှိတိုင်းသုံးဆောင်ကြပါစေအောက်ထမှာမူ သတိပ္ပံရှင်တရားကိုရှိကျင့်ကုန်သောသီလစာတော်ကုန်သောနှင့်ပြည့်စုံကြသောမျိုးသမီးမျိုးသားလူကြောင့်ယောဂီတို့သည်လီရေခင်ချိန်၌လိုရှိတိုင်းသံသာစွာနေကြလျက် နာအကျင့်ပฏิပါတရားကိုသိကျင်ကြပါစေဟုတ်တင်ဤသောတနာဝါဒနိရောကြောင်းကိုဤမြတ်သိဏံကြောင်းလိုက်၌ဒီကေနာယကသစ်တော်မူရသောသင်သောဗနာမထေသင်သောဗနာ ထေသရမထေတို့အားစောင့်ရှောက်ထိမ့်သိမ့်ရန်အတွက်အနှင်းပါကုန်၏ရှင်မြတ်တို့ဖေဟာသုမရပါဒီเจ้าရည်စချခြင်းကိုเจ้าပြုရ၎င်းဘုသောရဏဤဝိနည်းကိုเจ้าပြုရ၎င်း သံဃာတော်နှင်းသံဃာတော်နှင်းသံဃာတော်သံဃာတော်အားသံဃာတော်အားမွန်မြတ်တော်မွန်မြတ်တော်ဟောက်ဆဲစွာတို့ကိုဟောက်ဆဲစွာတို့ကိုသုရမတော်ဤသုရမတော်ဤအဲ900ခန့်တော်900ခန့်တော်အဲပရိသတ်ပေါင်းတို့အားလည်းပရိသတ်ပေါင်းတို့အားလည်းမွန်မြတ်တော်မွန်မြတ်တော် က်ဆွဲဆန်းတို့ရှင်သွေးမွေသွေးမွေသူရမ်းပါကုန်၏ယခုနေခင်ကာလ၌လည်းဤညာသိမ့်နာအကြောင်းဘာငါနှင်းပင့်တင်ငါ85တို့အားမုံမြတ်သောပန်းခဲဝေဟောစဉ်တို့ကိုယူသေးစွာ ကလှူဒန်းပါကုန်၏။သုမတပါပင်လျော်အပ်သောသီလအစရှိသောဂုဏ်တို့နှင့်ပြည့်စုံတော်မူကြသော55ပါးသောရှင်မြတ်တို့အား သင်္ကန်းတစုံစီတို့ကို၎င်းဤဝရသောဝတ္ထုငွေတို့မှာဖြစ်ပေါ်လတန်သောဉာဏ်တော်တို့အားအသတ်သောလိုရာရာပစ္စည်းတို့ကို၎င်းအတိယတိပိုင်းချ၍ရေသွန်းချ၍လူရန်ပါကုန်၏သို့မှ ပရိခယာ7ပါးတို့ကို၎င်းပရိခယာ7ပါးတို့ကို၎င်းဝဋ္ထုငွေဝဋ္ထုငွေအာရရောတို့မှာအာရရောတို့မှာ7ပေါ်လတန်သော7ပေါ်လတန်သောညာတော်တို့အားညာတော်တို့အားအသတ်သောအသတ်သောတို့ရရာပစ္စည်းတို့ကို၎င်းရှင်ဖျားအားရှင်ဖျားဓမ္မပူဇာဖြစ်ခြင်းဓမ္မပူဇာဖြစ်ခြင်း လက်သွန်းချ၍သူတမ်းပါကုန်၏ဝထုငွေတော်ကိုရှင်ပြတော်၏သဗ္ဗယဌာ၌အနာ၍သာပါကုန်အားလိုရှိသောအခါလိုရှိသောအသတ်သောပစ္စည်းကိုသဗ္ဗယဌာမတောင်းယူ၍သုံးဆောင်တော်မူကြပါကုန် ရှင်မြတ်တို့ဗျာဤသောကနာဝါဒမီရောအကြောင်းတော်ကိုလူတိုင်းရတော်တတိတော်မတော်ဤဤကောင်းမှုသည်အသောတရား၄ပါးတော်ဤဘုရားကုံကြောင်းဖြစ်သောမညာဘုညာနိဗ္ဗာန်ကို လက်ဆောင်ပါစေတည်းဘုမှတပါညွညောသောလူဝဲဝတ္ထုတို့ကိုသူတန်းရသောကောင်းမှုသည်နိမာတော်တရားသေပါတော်၏ဘုံညာဘုံကြောင့်ဖြစ်သောမညာဘုံညာနိဗ္ဗာန်ကိုသက်ဆောင်ပါစေတည်း ဤကားမှုကြောင့်ဤကားမှုကြောင့်သိရတော်သည်သိရတော်သည်သေယံသေယံအန္တရာဟုသမျှတော်မှာအန္တရာဟုသမျှတော်မှာအခါသိအခါသိကင်းလို့ကြ၍ကင်းလို့ကြ၍အသက်ရှိခြင်းအသက်ရှိခြင်းနာကင်းခြင်းနာကင်းခြင်းကျမ်းမာခြင်းကျမ်းမာခြင်းသန္တာများခြင်းသန္တာ ရှိတော်သုလတောင်းတာသောလောကီလောကုတ္တရာအောင်ညိုချမ်းသာမင်္ဂလာပေါင်းတို့နှင့်အာခတိပြည့်စုံကြ၏သေခသိန်းတို့၏ရင်းရာဖြစ်သောနိဗ္ဗာန်ချမ်းသာမြတ်သောသင်္မြန်စွာရောက်ရပါလို၏ ဤကြောင့်လူဒါနာသရှိတော်ကောင်းမှုအပေါင်းဤအဖို့ဘာကကိုလွန်ခဲ့သော6နှစ်မြောက်ကွယ်လွန်ခဲ့တော်ဥသံထွန်မြည်ရှိတော်ဥပါဒကာအဂါကြီးအားလုံးစုံတို့ဤစေဥစွာ သူအဖြစ်သူအဖြစ်ညပေးဝေပါကုန်၏ညပေးဝေပါကုန်၏ညပေးဝေပါကုန်၏ဥတန်ထွန်ဤတော်ဤဥပါဒကအာဂာကြီးသည်ဝမ်းမြောက်ဝမ်းသာအာရုဏုမောဒနာဝါနိုင်ပြီဖြစ်၍ဤကားမှုရဖို့ကို ရပြီလင်ရင်ကောင်းမှု၏အစွမ်းအနုဘောကြောင့်အသစ်ဖြစ်ပေါ်လာသောနတ်စည်းစိမ်တို့ကိုခံစားရ၍ကိုယ်စိတ်နှပြသံသာပါစေကိုယ်စိတ်နှပြသံသာပါစေကိုယ်စိတ်နှပြသံသာပါစေ န်းနောက်၌အမိဖာတို့အလကားပြည့်ရနိုင်ပြည့်ဝရောက်ရှိနေကြသောမိသအပေါင်းအလကားလုံးစုံသောသတ္တဝါပေါင်းတို့အလကားမြတ်ပေပေပါတော်၏မိဖာတို့အစ၏လုံးစုံသောသတ္တဝါတို့သည် ဤဤကြောင့်လူဒါနာဤကြောင့်လူဒါနာစရှိတော်စရှိတော်ကောင်းမှုပေါင်း၏ကောင်းမှုပေါင်း၏အဖို့ဘာကကိုရကြပြီဖြစ်၍ကိုစိတ်နှပြကိုစိတ်နှပြသံသာကြပါစေကိုစိတ်နှပြကိုစိတ်နှပြသံသာကြပါစေကိုစိတ်နှပြကိုစိတ်နှပြသံသာကြပါစေ ဘယ်မှာကြီးမြောက်ဒီအခုယနေ့သာလို့လူလာနေပြီးတော့ကုသိုလ်သုစုနဲ့တကွာခြေရခင်ကပြုလို့သာလို့ပြည့်ပြီးတော့လူမှုတုဒါနအသုစုတို့ကိုအကြောဝါအဝီဒီနမိတိုက်တာလားဒီဟာတို့ပြည့်အကျဉ်းကြီးသုံးတဲ့ဘုံ၌ ယေရီကျက်စွာပွားလာနေခိုင်းကြကုန်သောဒုက္ခိကသတ္တဝါသုခိကသတ္တဝါတို့မြတ်အပေါင်းတို့သည်အမြတ်ရကြ၍ချမ်းသာခြင်းရှိကြပါစေအမြတ်အမြတ်